ဗတိမြလာတဲ့နေ့ကနောက်ထပ်ဝါသုသားဒီနေ့ကစလာတဲ့တရားပါပဲဒီနေ့လာတဲ့နေ့ကနောက်ထပ်နည်းနည်းပါးပါးပြင်ဆင်ပြီးတော့အစီအစဉ်လုပ်ပြီးတော့ဘယ်ရင်းကြီးတရားတော်ဆောင်းမများဆိုမဲ့ရင်းကြီးအရင်းကြီးမှုတရားတွေတနည်းဟိုတဲ့ကအဲဒီညလာခြင်းတွေကဟောတယ်လို့တော့သုံသွားပါပြီ။ အပေဘေးကလုံးဝငြိမ်းဖို့ဆိုတာအရေးကြီးပါတယ်။သမယဘဝထဲမှာကျင်းပြီးနေကြတဲ့ပုဂ္ဂိုလ်တွေမှာအမြဲတမ်းသူနဲ့ဆုံးမပြီးတော့ညွန်ကြားမဲ့ဆရာသမားရဲ့လို့ဆိုတာရှိတာမဟုတ်ဘူး။ဥပမာအားဖြင့်မျက်စိမမြင်တဲ့ပုဂ္ဂိုလ်မျက်စိကွယ်နေတဲ့ပုဂ္ဂိုလ်များ အကြီးညိုမကြည့်ပဲနဲ့သူ့သဘောနဲ့သူလျှောက်သွားလို့ရှိရင်လမ်းကောင်းရာသွားမိတဲ့အခါလဲရှိနိုင်မယ်လမ်းမဟုတ်ပဲနဲ့ဒီကြောင့်ခလုတ်တွေပါလေရှိတဲ့ကျင်းနေကြိုင်းနေရှိတဲ့အဲဒီလိုသာမဟုတ်ရာဌာနလမ်းလွယ်လမ်းမှားတွေလည်းပဲရောက်ပြီးတော့သွားနိုင်တယ်များတော့အရင်လမ်းလွယ်လမ်းမှားရောက်ခွေရတာများပါတယ်အဲဒါလိုပဲ သံဃာမှာကျင်းနေတဲ့ပုဂ္ဂိုလ်တွေမှာအမြဲတမ်းဘုံသင်ဆုံးမတဲ့ခီးညွန်ပြည့်စုံပုဂ္ဂိုလ်ဆိုတာမရှိပါဘူး။ဒါကတရားညာရှိသူတော်ကောင်းတွေမှီဝဲရတယ်။ဒါကတရားမြတ်စွာဘုရားဤသာသနာတော်နဲ့တွေ့ရ။ဘုရားသာသနာတော်နဲ့တွေ့ရတဲ့အခါမှာတော့ဖြင့်အကောင်းဆုံးခီးညွန်လမ်းဆောင်တွေကိုရတာပါပဲ။ သာသနာ့ဘာမှာလည်းပညာရှိသူတော်ကောင်းတွေနဲ့မိဝဲရတဲ့ခါကာလမှာတော်ပါတယ်သို့တော်လည်းပဲသာသနာ့ဘာဆိုတော့အဲဒီလိုကုသိုလ်အကုသိုလ်တန်ရာရေးနဲ့စပြီးတော့မမကငါညွှန်ကြားနိုင်တဲ့ဆရာသမားကကြားပါတယ်အလွဲတွေကလည်းမမြင်ရတယ်ဒါပေမဲ့လို့ဘုရားလောင်းစားကြည့်တဲ့ဉာဏ်ရှိသူတော်ကောင်းတွေက ဒီလိုဟောကြားပြီးတော့လည်းသာတဲ့တရားတွေအရှိအဲ့ဒီတရားတွေအသက်သက်လက်ခံပြီးတော့ဟောပြောနေကြတော့သာသနာ့ဘာမှာလည်းပဲလမ်းကောင်းလမ်းမှန်ကိုညွှန်ကြားနိုင်တဲ့ပုဂ္ဂိုလ်တွေဆိုအသင်နဲ့ဒီလောက်တော့ကြီးပါတယ်အဲ့ဒီတော့ဉာဏ်ရှိသူတော်ကောင်းတွေမြှို့ရတဲ့ခါကာလမှာမကောင်းမှုအကုသိုလ်တွေကကျင်ဆောင်ပြီးကောင်းမှုကုသိုလ်တွေပြုနိဗ္ဗာန်မဲ့ဘုံမရသေးပေမဲ့လို့သံဃာထဲမှာ အပယ်လေးပါးမကြဘဲနဲ့လူဘဝနာဘဝရောက်ဇမဘဝရောက်လူချမ်းသာနာချမ်းသာဇမချမ်းသာတွေနဲ့အခိုက်အတန့်ပြည့်စုံပြီးတော့နေရသက်သာရတယ်ဆိုရတာပေါ့လေဒီယူရတဲ့ပုဂ္ဂိုလ်မှာသလန်းလုံးကြောက်ပြီးနေဦးရဲသွားရမယ်သလန်းသစ်ပင်တွေရှိရင်သစ်ပင်ကြီးကလေးတွေဆက်ပြသွားရင်သက်သာတယ်လို့ပဲ။သံဃာကြီးမှလည်းပဲသတ္တနေရာလုံးဆင်းရဲဒုက္ခတွေရောက်သွားမဲ့အစား ဆင်းရဲဒုက္ခတွေမြဲပါပဲနဲ့အဲဒီတတ္တရာလေးဘဝချမ်းသာလေးတွေနဲ့တတ္တရာလေးရတာရင်တော်ရတာမြတ်စွာဘုရားဤသာသနာတော်ကြီးနဲ့တွေ့တဲ့ခါကာလကျတော့နိဗ္ဗာန်တရားလမ်းကောင်းလမ်းမှနေညွန်ပြနိုင်တဲ့ဆရာသမားတွေကိုရတယ်အရေးကြီးပါတယ်မြတ်စွာဘုရားဤသာသနာတော်ကြီးနဲ့တွေ့ရတယ် ဘုရားတရားတော်တွေကြားနာရနေတဲ့ကြားနာနေရတယ်ဆိုပေမဲ့လို့လည်းပဲမေဖို့နိဗ္ဗာန်ရောက်အောင်လို့ညွန်ပြညွန်ပြဟောပြတဲ့တရားကအနည်းပါပဲအဲနိဗ္ဗာန်ရောက်အထောက်ကြနိဗ္ဗာန်ဆူတောင်းကြဒါလို့တော့ညွန်ကြကြပါလေအဲနိဗ္ဗာန်ဆူတောင်းကြနိဗ္ဗာန်ရောက်အထောက်ကြနိဗ္ဗာန်ရမှာအေးမဲနိဗ္ဗာန်ရမှာချမ်းသာမဲ အဲဒီလိုတော့ညွှန်ကြားကြတာဒါပေမဲ့နိဗ္ဗာန်ရအောင်လို့ဘယ်လိုလုပ်ရမလဲဘယ်လိုအားထုတ်ရမလဲဆိုတာအဲဒါကတော့နိမိတ်တဲ့ကြာကြာနာညွှန်ကြားတဲ့ပုဂ္ဂိုလ်ကနဲနေပါလေရှိတော့ရှိပါလေမရှိဘူးကုန်နဲပါလေ။ဘညာဘုံညာနိဗ္ဗာန်ရောက်ကြောင်းဆိုပြီးတော့ညွှန်ကြားပြသနေတဲ့ဆရာတွေဟာလည်းအကုန်လုံးမှန်ကြီးတယ်လားလို့မေးလို့ရှိရင်အဲဒါလည်းအကုန်လုံးမှန်ပါတယ်လို့ ဟွန်းငါမိုးရအထက်သားပါပဲဒီမျိုးဒီမျိုးဒီဟောနေကြတာကိုဒါတော့ဤကောင်းလမ်းမှန်ကိုကြားရနာရဖို့မလွယ်ပါဘူးဤကောင်းလမ်းမှန်ကိုကြားနာနေရတဲ့ပုဂ္ဂိုလ်တွေကအမှန်တန်ကောင်းလို့ကြားနာနေရတာပဲဤကောင်းလမ်းမှန်ဆိုတာကလည်းဘာတွေတုံးဆိုရင်ညဇာရဟောထားတဲ့တရားကျမ်းဂန်နေနဲ့အညီဆိုရင်ဒါဤကောင်းလမ်းမှန်ပဲဟွန်းညဇာရဟောထားတဲ့တရားကျမ်းဂန်နေနဲ့အညီတရားဟောထားတဲ့အတိုင်း ပြဆိုထားတဲ့ကျမ်းဂန်တွေနဲ့အညီဟောပြောတယ်ကြားနာတယ်ရှင်းသုံးနေတယ်ဆိုရင်လည်းဒီကောင်လာမှနေပဲညဇာဗျာဘယ်နဲ့ဟောထားသလဲဆိုရင်အကျဉ်းချုပ်အပြင်သီလသမာဓိပညာတွေကိုကျင့်ဖို့ရဟောထားပါတယ်သီလဆိုရင်၅ပါးသီလ၈ပါးသီလ၁၀ပါးသီလဒါရီအကျင့်လည်းကျင့်နေကြတာပါပဲ။ သင်္သာမေသီလယဟန်သီလဒီသီလတွေနဲ့ပြည့်စုံဖို့သီလနဲ့ပြည့်စုံပြီးတဲ့အပြင်သမာဓိနဲ့ပြည့်စုံဖို့ရလဲမြတ်စွာဘုရားဟောတာတတ်နိုင်လို့ရှိရင်သမာဓိကတော့ဇာဏီရအောင်အထောက်ရတယ်အကောင်းဆုံးကတော့ဇာဏ်ရတာအကောင်းဆုံးပဲမတတ်နိုင်ရင်လည်းပဲတတ်နိုင်လို့ရှိရင်ဇာဇာသမာပတ်7ပါးလုံးရဖို့ရမြတ်စွာဘုရားဟောတာ ခြေပါမရလဲ၄ပါးဒီပါဥစ္စာသုတ်တံတိုင်အောင်ဆိုရင်အစင်တန်းမြင်လာပါပြီအဲ့ဒါလောက်ရဖို့အဲ့ဒါလောက်မှမရရင်လည်းပထမဇာလောက်ပြင်အောင်ရဖို့ပထမဇာလောက်ပြင်အောင်ရပြီနည်းနည်းနည်းရှိလို့ရှိရင်တော့ဇာဝင်စားလိုက်ဇာငါထပြီးတော့ဝိပဿနာယူလိုက်ဇာဝင်စားလိုက်ဇာငါထဝိပဿနာကြည့်တယ်လို့ရတယ်သမာဓိအခြေခံဝိပဿနာရဲ့အခြေခံပါရကဇာ ကြီးတယ်ဆိုတာဇာငုံနိုင်နေနေနေရနေရတယ်။နေနေနေနေရပြီးတော့နေမှာအဲ့ဒီဇာငုံဝင်စားလိုက်ဇာငါထားလိုက်ဥပဒနာယူလိုက်ဇာဝင်စားလိုက်ဇာငါထားလိုက်ဥပဒနာယူတယ်ဘယ်လိုလုပ်ရဇာငါမနိုင်မနေမနဲ့ရတာစားလေးဆိုရင်တော့ဇာငါထားဝိပဿနာရှိရင်အဲ့ဒီဇာနောက်တစ်ခါဝင်စားလို့ရမှာမဟုတ်ဘူးမပြည့်တော့ဘူးဆိုအဲ့ဒါကြီးနေအောင်အားထုတ်ရတာကြောင့်သမာဓိလမ်းကတက်လို့ရှိရင်အဲ့ဒီဇာကြီးနေအောင်လို့အားထုတ်ရ ကုသာရသမာဓိကနေပြီးတဲ့တယ်ဆိုတာလည်းရှိပါတယ်။ဒါကလည်းပဲအများအားဖြင့်ဆိုရင်ကိတ္တခဏအတွင်းတခဏလေးအတွင်းမှာပဲဝိပဿနာဉာဏ်နဲ့အစဉ်တိုင်းတက်ပြီးမဲ့ဖို့ရောက်သွားတဲ့ပုဂ္ဂိုလ်တွေဒီလိုဟာတွေပဲပြထားပါတယ်။အဲဒီဥသာရဇာရောက်လိုက်ဝိပဿနာရှိလိုက်ဥသာရဇာရောက်လိုက်ဝိပဿနာရှိလိုက်ဒီလိုကတော့ကိုသိပြီးတော့အင်အားမရှိတာလည်းပြုလို့တော့ဖြစ်တော့ဖြစ်မှာပဲ။ဥဒ္ဒါရေဝမထေရတို့ ဘုရားပုံတော်ဗမာနာကဖန်ဆင်းပြီးကြတော့အဲဒီဘုရားပုံတော်ကိုဖူးမြော်ပြီးညီညိုတဲ့တရားနဲ့ပီတိတွေပြက်อืมမြတ်စွာဘုရားကိုတော်မြတ်အနာကြီးညိုပဲကောင်းပါလားမာနကဖန်ဆင်းကြမာနဆိုတာဟာလောဘဒေါသမောဟမကင်းနေဘူး လောဘဒေါသမောဟမကင်းသေးတဲ့ပုဂ္ဂိုလ်ကခံစင်းပြတာတော့မှအဲ့လောက်ညိုပဲကောင်းနေရင်လောဘဒေါသမောဟကင်းတော်မူတဲ့မြတ်စွာဘုရားဤပုံသဏ္ဍာန်တော်ဟာဖြင့်အမှန်တရားညိုပဲကောင်းပါပဲလို့အဲ့ဒီလိုအာယုံကြီးဝမ်းမြောက်ဝမ်းသာနဲ့ပီတိသောမနာပါတွေဖြစ်လာအဲဒီလိုပီတိတွေဖြစ်လာတဲ့အခါမှာလေပီတိဝမ်းမြောက်တာလေးကိုခရဝေရကုံရင်းပြည့်ခြင်းကိုယူတယ်ဆိုတာဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းမြောက်တယ်ယူတယ်ယူတယ်ဟာ ဝမ်းမြောက်လိုက်ကြောက်သွားလိုက်ဝမ်းမြောက်လိုက်ကြောက်သွားလိုက်ဝမ်းမြောက်လိုက်ကြောက်သွားလိုက်အခုဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေမှာပြုနေတာမျိုးပါပဲဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေမှာဒါကြောင့်ပါပေါ်လာမြဘယ်ဟာမဆိုပြုရတာပဲတင်ကြရပေါ်လာရင်ကောင်းတာဖြစ်ဆိုးတာဖြစ်ပြုရတယ်ဒုက္ခဝေဒနာတွေသူကတင်ကြရပေါ်လာတယ်ညောင်းတာပူတာနာတာကျင်တာကြိုက်ခဲတာအခံခက်တာအဲဒါကိုယ်ထဲကပေါ်လာစိတ်ထဲကလည်းသိပြတာသိညစ်တာတွေပေါ်လာတယ် ဒါတွေကြွရတာဒုက္ခဝေဒနာတွေအဲကိုယ်ကအတွေ့အထိကောင်းတာစိတ်ထဲကဝမ်းမြောက်ဝမ်းသာပြီးတော့သိချမ်းသာတာအဲဒါတွေလည်းပဲပေါ်ရတယ်သူကတော့ဒုက္ခတော့ပုံမများဘူးအဲပီတိဖြစ်လာတာပီတိကသောမနာတာနဲ့ပီတိနဲ့ဆက်တွဲပြီးတော့ဖြစ်လာတယ်အဲဝမ်းမြောက်ဝမ်းသာဖြစ်တဲ့အခါဝမ်းမြောက်တယ်ဝမ်းမြောက်တယ်ဝမ်းသာတယ်ဝမ်းသာတယ်တို့ချင်း ဝမ်းမြောက်လိုက်ကြောက်လိုက်ဝမ်းမြောက်လိုက်ကြောက်လိုက်ဝမ်းမြောက်လိုက်ကြောက်လိုက်ဝမ်းသာလိုက်ကြောက်လိုက်ဝမ်းသာလိုက်ကြောက်လိုက်နဲ့ကြည်ပြီးကြောက်သွားတာတွေတွေ့နေတာကောနေသသာသာပဲနေသအနေသသိုးနေလို့သင်တာမဟုတ်ဘူးတကယ်ဖြစ်တဲ့သဘောလေးကိုသူးဆိုင်ပြီးတော့ရှုတဲ့အခါမှာသူ့သဘာဝအတိုင်းဖြစ်ပြီးကြောက်သွားတဲ့သဘောလေးသင်ကြတာကောဖြစ်ပြီးကြောက်တာဖြစ်ပြီးကြောက်တာဒါလေးတွေသင်ကြတယ်အဲဒါလေးသင်ကြတော့မှအနေသမမြဲတဲ့တရားကြီးတွေပဲ ဒီလိုသိရတယ်မူလဗရမတော်မှာဆိုရင်အဲဒီလိုဝမ်းမြောက်တာတွေဝမ်းမြောက်တာတွေဘာတွေစီကူးတွေအကုန်လုံးကတယောက်တည်းဖြစ်နေတာပဲခြေပြီးကြောက်တယ်လို့မထင်ဘူးအသစ်ဖြစ်တယ်လို့လည်းမထင်ဘူးခြေပြီးကြောက်သွားတယ်လို့လည်းမထင်ဘူးဒီလိုကိုယ်တည်းအများအားဒီနေတယ်လို့ထင်နေတာအခုဝိပဿနာဉာဏ်နဲ့ရှုလိုက်တဲ့အခါကျတော့အသစ်အသစ်ဖြစ်လာတယ်ဖြစ်ပြီးတော့ချက်ချင်းချက်ချင်းကြောက်ကြောက်သွားတယ်ဆိုတာတွေကိုယ်တိုင်တွေ့ရအဲဒီကကိုယ်တိုင်တွေ့ရတာအနေစာမမြဲတဲ့တရားတွေပဲ မမြဲကြတဲ့ကချမ်းသာပဲဟုတ်တော့မလို့ကောင်းတဲ့တရားမဟုတ်တော့ဘူးဆင်းရဲပဲပုဂ္ဂိုလ်သတ္တဝါကောင်းရဲ့လို့ဆိုမဆိုနိုင်တော့ဘူးအတ္တကောင်းမဆိုနိုင်တော့ဘူးအနာတ္တတရားပဲသဘောတရားများအဲ့ဒီအိစ္ဆဒုက္ခအနာတ္တတွေပြီးရင်ဥပဒနာညာဆင်နိုင်တဲ့ပြီးတော့ဘုဒ္ဓတွေပါမတိရရဟနာဖြစ်တော့ခဏလေးပါတော့မိနစ်အတွင်းလောက်နဲ့ဒီပါလေ10မိနစ်10မိနစ်လောက်ဒီလောက်ပဲကြာချင်းမှကြာမှာပါတော့အဲဒီလိုဥဇာရကံကနေပြီးတဲ့ခါတည်းကဒီလိုအားဖြင့်ကြည့်ပါစေ ညာတော့ဖြင့်အပနာဇာနေပထမဇာဒုတိယဇာတတိယဇာသရုပ်ထဇာဒီဇာနေရရပြီနိုင်နေရတယ်နိုင်နေပြီးတော့ဇာဝင်စားတဲ့ဥပဒနာရှိတဲ့ဇာဝင်စားတဲ့ဥပဒနာရှိတဲ့ဒီလိုအားထုတ်ရအဲဒါဝိပဒနာအခြေကဇာဝင်စားပြီးတော့ကျူဖို့တဲ့အကောင်းဆုံးပါပဲอืมဒါအကောင်းဆုံးပထမပထမရာနီးပေါ့အဲဒီကြောင့်မတတ်နိုင်တဲ့ပုဂ္ဂိုလ်ကဒုတိယရာနီးနဲ့ဝိပဒနာကျူရတာ ဩကာသဓိကမနိနာဂရမှာပြတာဩကာသဓိကမနိဩကာသဓိကမသုတ်အနုဒတိ6ပါးနဲ့မြတ်စွာဘုရားဟောတာဘုရားကုံလေးအာယုပြုပြီးတော့ဗုဒ္ဓနုဒတိပွားများတရားကုံအာယုပြုပြီးဓမ္မနုဒတိပွားများသံဃာကုံအာယုပြုပြီးသံဃာနုဒတိပွားများမိမိဗီလာတွေဟောတာကိုစောင့်ထားတဲ့ဗီလာတွေဗီလာရေစောင့်ထင်းထားတဲ့ပုဂ္ဂိုလ်တွေပြန်ဆင်ရင်ကောင်းတယ် မစင်ကြဲတဲ့ပုံစံတွေတော့သင်္ကြန်လို့သိဉာဏ်ပြတယ်လို့တော့အဲသင်္ကြန်ကြဲကြဲရိုးသေးစောင့်နေတာရှိရင် ကောင်းတယ်တကယ်အရေးတဲ့မှာကို သီလမဖြစ်စည်းပဲနဲ့အနည်းသာခံပြီးတော့အကျိုးမဲ့အပြစ်ခံပြီးသီလကိုရိုးသေးစောင့်စောင့်နေတာလေးများရှိတယ်အဲ့ဒါလေးပြန်စဉ်းစားလိုက်ရင်သိဝန်သားပြန်ကောင်းတယ်သိဝန်သားပြန်ကောင်းတယ်အဲ့ဒီသီလစင်ကြဲတာလေးအောင်ပြုပြီးတော့ဝမ်းမြောက်ဝမ်းသာကြည့်ရ သာဂာနုဒ္ဓရိစွန့်ကြဲပေကလှူဒါန်းမှုတဲ့အဲ့ဒါအောင်ပြုပြီးတော့လည်းဝမ်းမြောက်ဝမ်းသာဖြစ်ရအခုဒကာဓမ္မတွေဆိုရင်သာဂာနုဒ္ဓရိဖြစ်စရာအကြောင်းတွေအများကြီးရှိပါတယ်မြဲတာစနိုင်နေကြလှူဒါန်းနေကြတာပဲမြဲတဲ့လူတွေလည်းလာတောင်းရအဲလူလိုက်တာပဲအဲခွေးရွာတွေကစပြီးဒကာလားအားလုံးမိုးသိမ့်ကြတယ်မြင်ရလို့ရှိရင်ကိုယ်လည်းတွေ့ကြပြီးတော့ကျင်ထုတ်ပြီးတော့ကျွေးလိုက်တာပဲသတ္တဝါလေးတွေပါတယ်ဆင်းရဲတဲ့ကောင်လေးတွေသနာတာနဲ့ အဲပြောရတာကသွန်ကျဲပိကလူရမ်းတာပဲယဟန်သင်္ကားတယ်ဆိုတော့အထူးပြောကြမလို့နေစဉ်နေတိုင်းသွန်တော်ဟင်းတို့နေစဉ်နေတိုင်းကြောင်းကြဆိုင်နေတဲ့ပုဂ္ဂိုလ်ရှိတဲ့ဉာဏ်ဉာဏ်ကြောင်းကြဆိုင်ပြီးတော့လူရမ်းနေတဲ့ပုဂ္ဂိုလ်ရှိတဲ့ဒါတရားအထူးပြင်ဖိတ်ပြီးတော့ကျွေးမှုလူရမ်းတာရှိတဲ့မိတ်ဆွေသင်္ကားတွေကိုကျွေးမှုလူရမ်းတာရှိတဲ့အဲသာသနာတော်ကြီးထွန်းလင်းပြီးတော့နေတဲ့ခါကာလမှာမင်္ဂလာတော်တွေနဲ့ဆက်ပြီးတော့အလူဒါနကုသိုလ်တွေဆိုတာမပြတ်ပြုနေကြတာပါပဲ။ မိမိတို့မှာဇီဝရေးမပြည့်စုံစေကားမူအဲလူရည်တန်းရေးဘက်ကတော့ကိုကျောင်းသားလျော်စွာကြားဖွေပြီးတော့လှူဒါန်းနေကြတာအဲဒီဥစ္စာဝန်သားပြသိကောင်းတယ်အဲဒီရင်ရင်ရှားဖွေပြီးလှူဒါန်းတဲ့နေ့ဝန်သားပြကောင်းနေလေပဲကိုစားဖို့သုံးဖို့ရတကယ်တကယ်ရှားထားပြီးတော့အဲဒါတွေကနေပြီးတချို့ကိုလူလိုက်တားလိုက်တာတွေရှိကြပါလိမ့်မယ်အဲဒီလိုဟာတွေပြန်စဉ်းစားတဲ့အခါသိဝန်သားပြကောင်းတယ်အဲဒီလိုဟာလေးက ညောင်စည်းညောင်စည်းလောက်ဆိုရင်ညောင်မင်းကြီးလောက်မကအကျိုးတွေရတယ်တဲ့ညောင်စည်းဆိုတာသေးလေးတယ်မနာသေးပါဘူးညောင်စည်းလေးကနေပြီးတော့အပင်ကြီးပေါက်လာပြီဒီနေ့တင်ကြတော့ပေါ့ညောင်မင်းကြီးကြီးကြီးဖြစ်တယ်လို့ပဲအဲဒီလိုလူရမ်းလိုက်တဲ့ကုသိုလ်ကောင်းမှုကနည်းနည်းကလေးကပဲမလို့စေတနာထက်သန်တော့ပေါ့ကြီးကျယ်ကျိုးပေးတယ်အဲဒီလိုလူရမ်းမှုတဲ့လူဒါနာတွေပြန်စဉ်းစားလို့ရှိရင်ဟောတာပြအနာကောင်းပါတယ် အဲသာဂနုဒတိခေါ်တယ်ငါလူဝတာလည်းကြီးဆုံးလူဝတာလည်းကြီးကြောင်းနဲ့စပြီးလူဝတာလည်းကြီးသိတိပြီးနဲ့စပြီးလူဝတာလည်းကြီးသိတင်လည်းပဲအမျိုးမျိုးထူတွေပေါ်လို့သူကြရတယ်အဲဒါတွေနဲ့စပြီးတော့လူပဲဘူးသေးတယ်ဘူးလူပဲဘူးသားတွေပြန်စဉ်းစားရတယ်ဆိုရင်ဝတ်တာကြံနာကောင်းတယ်သံဃာမှာအထောက်ပံ့နေပဲသံဃာပြီးသွားတဲ့အခါမှာဒီဒါနာကုသိုလ်တွေက အပယ်လေးပါးကလွတ်မြောက်အောင်လို့သုဂတိဘုံရောက်အောင်လို့သူကဆောင်းကောင်းပါလေကုသိုလ်တွေအဲ့ဒီကုသိုလ်တွေအာရုံပြုပြီးဝန္တာကြအနံကောင်းတယ်အဲ့ဒီလိုအာရုံပြုတဲ့အခါဝန္တာတာတွေဖြစ်လာရင်လားပီတိတွေဖြစ်လာတာပဲဒီပီတိဝိပဿနာကျွရတာပဲဆရာတော်ဝရတော်ကုံသွားတယ်ကြောက်သွားတယ်ဒေဝတာနုဒတိတဲ့နတ်ပြည်တွေလူတွေမြင်ရတဲ့နတ်ပြည်လောကတွေဆိုတာရှိတယ်နတ်ပြည်လောကတွေနတ်သားနတ်သမီးတွေတို့အများကြီးချမ်းသာနေပါတယ် နတ်ပြည်ဆိုတာအနန္တနာတဲ့ပုဂ္ဂိုလ်တွေပါပဲသူတို့ကသိနေတော်ဆိုထားတယ်နာယီရံအာဂတပုံညာနာကတပုံညာနာမိဝိရံနဲ့နာသခြင်းနာဆွဲနေပြီးတော့ဆိုလို့ကျင်လာတယ်သင်ဖြစ်တာပေါ့ဒီဝိဒနာဘုန်းကြီးပြောတာကတော့အဲ့ဒီသခြင်းမဟုတ်ဘူးသခြင်းပြောင်းလည်းမပြောအောင်နာယီရံအာဂတပုံညာနာကတပုံညာနာမိဝိရံဣရံဤသံသာသည်အာဂတပုံညာနာကောင်းမှုပြုပါသောကောင်းမှု မပြူသောသူတို့ဤနာဥစ္စာမဟုတ်ကရပုံညာနာမေဝိရံဤရန်ဤချမ်းသာသည်ကရပုံညာနာမေဝပြုအပ်ပြီးတော့ကောင်းမှုရှိသောပုဂ္ဂိုလ်တို့ဤသားလျင်ချမ်းသာပါပေ၏တို့ခုသုံးဆောင်ခံစားပြီးတော့နေရာတွေနာသူရှင်ချမ်းသာတယ်အဲစားစရာတွေ၊ကိုယ်စရာတွေ၊သင်စရာတွေဘုံမိမ္မာတွေ ကျော်ဝဲတွေအပေါင်းဖော်တွေနားပြင်မှာဘာမှပူဇော်ပင်ဇော်ကြောင့်ညာဇာဆိုရင်ဇာတွေမရှိဘူးသူတို့อืมအများအားသူတို့ချမ်းသာနေကြတာပဲအဲဒီလိုချမ်းသာမျိုးကကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေနဲ့မဆိုင်ဘူးကောင်းမှုမရှိတဲ့ပုဂ္ဂိုလ်တွေဒီလိုချမ်းသာခြင်းပဲမဲ့လို့ချမ်းသာခြင်းမလဲဆိုပြီးငိုယူတောင်းတာနေပဲမဲ့လို့ဒီလိုချမ်းသာမျိုးမရနိုင်ဘူးအဲဒါနတ်ပြည်တာဟုတ်ပါဘူးလူပြည်မှာလည်းပဲ ကောင်းမှုကုသိုလ်အကျိုးပေးရနေရာမရပြီဒီမှာတော့သူများလည်းချမ်းသာဖို့ရတယ်မပြည့်နိုင်ဘူးချမ်းသာခြင်းပဲဘယ်နဲ့မှတောင်းတလည်းမပြည့်နိုင်ဘူးအဲကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေကစဉ်စဉ်ဖြစ်ပြီးတော့သွားတာအဲဒီနာချမ်းသာတွေကကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေရဲ့ချမ်းသာပဲကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေတက်တက်နဲ့ဆိုင်တာပဲဒါတွေကိုသူများကိုခွဲဝေးပေးလို့လည်းဖြစ်တာမဟုတ်ဘူးသူကอืมသူ့ကုသိုလ်နဲ့သူအကျိုးပေးပြီးတော့ အဲဒီတော့အဲဒီလိုနတ်တွေဟာအဆင်းတွေရှိတယ်ဘုသူမဟာရေဒါဝိနာယာမဒုက္ခရာနိမနာရတိပရဏိတဝေဒဝရီဟောင်းမြင်ပုံမျိုးပေါ့။သာဝနာဘာကအမြင်နဲ့ဆိုရင်ဒါတွေကိုဘုရားပုံမျိုးလို့ဆိုခြင်းနဲ့ဆိုကြမှာပဲသူတို့ဒါတွေနိဗ္ဗာန်လို့ဆိုခြင်းနဲ့ဆိုကြမယ်။ဒီလိုကဆိုဖို့လည်းဆိုပါတယ်။အဲဒီလိုနာပုံတွေကိုနာပုံတွေဇမပုံတွေကိုပဲဘုရားသခင်ဘုံနိဗ္ဗာန်ဘုံကောင်းမြင်ဘုံဟောမနာမသိအမြဲတမ်းနေရတဲ့ဘုံလို့ ဆွဲလာတဲ့ဘာသာယူဝါဒတွေရှိပါတယ်အဲဘုရားသာသနာတော်မှာတော့ဒါတွေကနတ်တွေပဲနတ်တွေကြောက်တာဆိုရှိတယ်အဲထဲမှာဇမားတွေလည်းရှိတယ်အဲဒီနတ်တွေဇမားတွေကဗဒာသီလသုဒ္ဓစာကပညာဆိုတဲ့လူကောင်းတရားတွေနဲ့ပြည့်စုံမှနတ်တွေဖြစ်ကြတယ်ဗဒာတရားရှိတယ်ကံကံအကျိုးယူကြည့်ကြတယ်ကံကံအကျိုးယုံကြည်ပြီးတော့ကုသိုလ်ကောင်းမှုတွေပြုကြတယ်ဆရာတရားသံဃာရဏသုံးပါးယုံကြည်ကြတယ် တရားတရားသံဃာယရဏသုံးပါးနဲ့စတဲ့ကုသိုလ်ကောင်းမှုတွေပွားကြတယ်အဲဒါကြောင့်အဲဒီကောင်းမှုတွေကြောင့်လည်းနာပြေကြောင်းတာဒါတွေရတယ်ဘွားမဟုတ်ဘူးဘွားပေါင်းတရားလည်းမကောက်ထောင်လည်းမကောက်တောင်းလည်းမကောက်ဘူးဟိုသာတော်ညာဆောချက်လက်တဲ့တုန်းကနာပြေရောက်လာတဲ့ရောက်နေကြတဲ့နာသနာသမီးတွေအများကြီးရှိတယ်ဘုရားတိရှိနေတာလားအဲဒီလိုနာတွေရှိတယ်အဲဒါတွေကသရာပိလသုဒ္ဓဆာကပညာ ဒီသူတော်ကောင်းတရားတွေနဲ့ပြည့်စုံလို့သူတို့နတ်ပြည်နဲ့သိသိခံစားနေကြရတယ်ငါတို့မှလည်းဗราတရားတွေရှိတယ်ကံကံယူယုံကြည်တယ်တရားတရားသံဃာယနာသုံးပါးယုံကြည်တယ်ယုံကြည်ပြီးတော့ကုသိုလ်ကောင်းမှုတွေလည်းတို့လည်းပြုနေတာပဲသီလတွေလည်းစောင့်တည်လို့ကျင့်သုံးနေကြတယ်သုဒ္ဓကုလိုတရားနာပြီးတော့လည်းသုဒ္ဓတွေလည်းပြည့်စုံနေကြတယ်သာကဆင်ကျဲပိကလူတော်မှုလည်းရှိကြတယ်ပညာဆိုတဲ့အသိလိမ္မာပညာတွေလည်းပဲရှိကြတယ်ဒါတွေဟာနတ်ပြည်ရောက်ကြောင်းနေပဲဒီနေ့သင်ကြလို့ရှိရင် နတ်ပြည်လောကမှာရှိတဲ့နတ်ပြည်လောကငါလည်းပဲနတ်ပြည်ရောက်ပြီးတော့ချမ်းသာသွားမှာပဲလို့ဒီလိုဆင်ញင်တာကဒေဝတာနုတိခေါ်တယ်အဲဒီအနုတ္တိ6ပါးကိုမြတ်စွာဘုရားဟောတာအဲဒါအမှန်တန်အခွင့်ရခဲ့တဲ့လူလောကမှာမဘုံနိဗ္ဗာန်ရောက်ကြောင်းခွင့်ရအောင်လည်းမြတ်စွာဘုရားဟောထားခဲ့တယ်လူလောကမှာသာသမာပတ်တွေရအောင်အားထုတ်ဖို့ဆိုတာမလွယ်ဘူးတဲ့လူတွေမှာ ကာယသမီးရေးအိမ်တော်ရေးစီးပွားရေးအသရရရေးရာတွေကြားထဲမှာဇာနမာဘတွေရအောင်ရကြတယ်ပဲခဏနေပြတ်သွားမှာပါကာမိသနာပြဘာရတွေဖြစ်ပြီးပြတ်သွားအဲဒါမလွယ်ဘူးအဲဒါဇာနမာဘရပြီးမှသာဝိပဿနာရှုရမယ်ဆိုလို့ရှိရင်တော့လူလောကမှာရှုရအခွင့်မရှိသလောက်ဖြစ်နေတယ်အဲဒီလိုဖြစ်နေရမြတ်စွာဘုရားကသံသမာဘမရပဲနဲ့မေဖို့နိဗ္ဗာန်ရောက်အောင် ဝိပဿနာရှုနိုင်တဲ့အခွင့်အလမ်းတွေကိုဟောထားခဲ့တယ်။ဘာတွေလဲဆိုဗုဒ္ဓနုဒတိတရားကုံအောင်းမိတယ်ဓမ္မနုဒတိတရားကုံအောင်းမိတယ်သံဃာနုဒတိသံဃာကုံအောင်းမိတယ်သီလနုဒတိမိမိသီလကုံအောင်းမိတယ်သာဂာနုဒတိမိမိစွန်ကျက်သေးကလူဒါနာတဲ့ကုသိုလ်ကောင်းမှုတွေအောင်းမိဆင်ခြင်တယ်ဒေဝတာနုဒတိနတ်တွေနဲ့နှိုင်းပြီးမိမိသရာသီလသုဒ္ဓသာဂပညာဆိုတဲ့သရကောင်းတရားတွေဂုဏ်တွေကိုအောင်းမိတယ်ဆင်ခြင်တယ်အဲဒီလိုဆင်ခြင်တဲ့အခါမှာ ဝမ်းမြောက်ဝမ်းသာဖြစ်နေမယ်ဝမ်းမြောက်ဝမ်းသာဖြစ်တဲ့အခါဝမ်းသာဝမ်းမြောက်ဝမ်းသာတာနဲ့အဲဒီဝမ်းမြောက်ဝမ်းသာတာတွေရှိရင်ဒီတွင်းလေးစေတနာလေးတထိုင်တွင်းလေးပေါ့မနေ့တွင်းလည်းဖြစ်နေတာပေါ့အဲဒီတွင်းမှာဝိပဿနာဉာဏ်နဲ့ဆင်းနိုင်တယ်ပြီးတော့အရိယာမဉာဏ်ပညာရောက်သွားနိုင်တယ်ဩဃာတာဒီမှန်ဒီခေါ်တယ်လားအဲဒီခိုက်တာနေမှာဥစ္စာသမารိနဲ့ညီမျှတဲ့ခဏိကသမารိဖြစ်တာပေါ့ ဥဇာသမารိဖြစ်တဲ့အခါမှာនិဝရဏတွေကင်းတယ်လို့ပဲဒီကဏိကသမารိကလည်းនិဝရဏတွေကင်းတယ်ကြောင့်သူ့ကိုလည်းဥဇာသမารိလို့ပဲခေါ်ရတာပါပဲအဲကြောင့်တိဋ္ဌာမှာဥဇာကမ္မထာနဲ့ပနာကမ္မထာနဲ့ခွဲတဲ့အခါမှာကာနုပဒနာတွေကအာနာပါနာတတိဇာရနိုင်တယ်ဇာ၄ပါးလုံးရပနာကမ္မထာနဲ့ေသာလောမနခါရဏာစသည်ဖြင့်32ခုဒါသာကနှလုံးသွင်းဆင်ခြင်တဲ့ပฏิကူလာမြေဒီကာရ ဇာရနိုင်တယ်ဒါပထမဇာတော့ပဲရနိုင်တယ်အပနာကမ္မထမယ်ကျန်တဲ့အပိုင်းတွေကတော့ကာနုပါဒနာ14ပိုင်းတွေက2ပိုင်းနှုတ်လိုက်တော့12ပိုင်းကျန်တော့ပြီးတော့ဝေဒနာနုပါဒနာကတစ်ပိုင်းစိတ်ဓာနုပါဒနာကတစ်ပိုင်းဓမ္မနုပါဒနာက5ပိုင်းအားလုံး20ပိုင်းရှိတယ်20ပိုင်းနဲ့2ပိုင်းနှုတ်တော့19ပိုင်းကျန်တယ်ကျန်တဲ့19ပိုင်းကတော့ ဥပ္ပစာကမ္မထာနေပဲတဲ့ဒါကဥပ္ပစာကမ္မထာနေဥဇာရသမารိနဲ့ညီညတဲ့အနိကသမารိရတယ်ဥဇာသမารိရတယ်လို့ဆိုပါတယ်ဥဇာသမารိရတယ်ကမ္မထာနေဝိသုရိမဲ့မှာပြထားတာကသမထကမ္မထာ40ရှိပါတယ်အဲဒီထဲမှာကတိုင်းကလည်းကတိုင်းသီလ10ခုအာတုဘကအာတုဘကမ္မထာသီလ10ခုအနုဒတိကလည်းအဲနုဒတိကမ္မထာလည်းခုနက6ခုအနုဒတိတွေပါသွားတယ် နောက်ပြီးတော့အာယကရာသတိဆိုတာကကစိတ်လုံးမှနဲ့ခန္ဓာလားနှလုံးသွင်းတာပဲအာနာပါနာသတိဆိုတာတစ်ခုပါမရဏသတိဆိုတာတစ်ခုပါဥပဒမနှုတ်သတိဆိုဒီလေသာငြိမ်းမှုနိဗ္ဗာန်ကိုဆင်ခြင်တဲ့အနုသတိအဲ့ဒါကတခုအားလုံး10ဝိရှိပါတယ်အားလုံး10ခုအဲဒီ10ခုထဲမှာ အာနာပါနာသတိနဲ့ကာယကတာသတိကတော့သတိဉာဏ်ထဲမှာပါပါတယ်သိဉာဏ်ထဲမှာပါအောင်နောက်ပြီးတော့ဓမ္မဝိဟာရတရား၄ပါးမေတ္တာကရုဏာမုဒိတာဥပေက္ခသာလည်းပဲသီလကမ္မထာနာနောက်ပြီးအရုပကမ္မထာနာ၄ပါးဒါလည်းသီလကမ္မထာနာနောက်ပြီးတော့အာဟာရပရိကုလသိညာအာဟာရမှာသင်္ကြန်သက်သက်ပဲစားတယ်စားတယ် ဉာဏ်ဆက်စုပ်ပဲတင်အောင်လို့ဆင်ញင်ပြီးတော့သားတာအာရနဲ့စပြီးတော့လောဘတွေဒေါသတွေကိလေသာတွေမဖြစ်အောင်ပေါ့မဆင်ញင်မဲ့တဲ့တိုင်းစားနေတော့ကောင်းလို့ရှိရင်လည်းနှိမ့်သက်သားမှုတွေဖြစ်မကောင်းလို့ရှိရင်လည်းသိကျင်မှုနှလုံးမသားမှုတွေဖြစ်နိုင်တာအဲဒီလိုမဖြစ်ရအောင်အဲအာရိတိကုလပညာဆင်ញင်တာသူကလည်းကမ္မနာလေးကိုပဲနောက်ပြီးတော့သရုဒ္ဓဒုဝဝဒနဲ့အဲဒါကတော့ သတိဓမ္မဟောတာတဲ့ဓာတုမနိကာရနဲ့အတူတူပါပဲသတိဓမ္မဟောတာတဲ့ဓာတုမနိကာရကိုသုရတဝဝဋ္ဌံဆိုပြီးထာရာဇာနာနဲ့ပေးတာအတူတူပဲအဲ့ဒါသမထကမ္မထာနဲ့ထဲတာအမှန်ကတော့ဝိပဿနာကမ္မထာနဲ့သတိဓမ္မတော့သတိဓမ္မတော့ပါဠိတော်နဲ့သတိဓမ္မတော့သက္ကထာအဖွင့်ရာအဖြစ်ဒါဝိပဿနာကမ္မထာနဲ့အဲ့ဒီသမထကမ္မထာကနှစ်ခုပဲပါတယ်သတိဓမ္မနဲ့မှအလုံး20တဲ့ပိုင်းရှိတာထဲမှာနှစ်ပိုင်းပဲအင်းသမထ ံကိုရစေနိုင်တာငခုပဲပါတယ်။ဉာဏ်သာရဲ့19ပိုင်းကဥစ္စာရသမထညီတယ်ပဲတဲ့ဝိပဿနာကြီးအခြေခံဥစ္စာဥစ္စာလို့ခေါ်တဲ့သမာဓိလောက်ကရနိုင်တယ်အဲဒါပြထားပါတယ်။အဲလိုပြထားတဲ့ဓာတုအဲဒီလိုပြထားတဲ့ဥစ္စာကမ္မထာ19ပါးတဲ့ကဓာတုနဲ့သီကာရဒါ၄ပါးဆင်ရင်လည်းဆိုတာ ဝိပဿနာရှုရမှာသူအစာဆုံးရှုရတာပဲသက္ကရာဇာကဝိပဿနာရှုရတယ်ပြတဲ့အခါမှာယုံနဲ့နာနှစ်ပါးမှာရေပုံရအများအားဖြင့်ယုတ်ကစပြီးရှုရမယ်နာငါစပြီးရှုရတယ်နည်းနည်းပါးပါးရှိတယ်ပေါ့လေအများအများထုံးတာမဟုတ်ဘူးသူကအင်းနောက်ဆိုတာသိမွေးတယ်သိမွေးတော့ကနာငါစပြီးရှုလို့ချင်းသမာဓိမရနိုင်ဘူးဒါတဲ့ပုဂ္ဂိုလ်တဝိတ္တလေးနည်းနည်းပါးပါးရှိမှာပေါ့ ဒါယုတ်ကစပြီးတော့ကျူယုတ်ထဲမှာလည်းပဲမဟာဘုတ်၄ပါးနဲ့ဥပါဒာယုတ်ခွဲလိုက်လို့ရှိရင်ဥပါဒာယုတ်ဆိုတာကမဟာဘုတ်၄ပါးကိုမှီးပြီးတော့ဖြစ်တာဆင်းတို့အပန်းတို့အရောအသေးမွှတ်ယုတ်တွေမဟာဘုတ်ယုတ်ကြီးတွေမှီးပြီးတော့ဖြစ်ရတဲ့ယုတ်အဲ့ဒါတွေကလည်းသိမ်မွေးတော့မထင်မမြင်လွယ်ဘူးသမာဓိမရနိုင်ဘူးညာမဖြစ်လွယ်ဘူး။ဒါကြောင့်မဟာဘုတ်ယုတ်ကြီးလေးပါးကစပြီးရှိရမယ် အဲမာဘုယုတ်ကြီး၄ပါးဆိုတာဒီဓာတုမနတိကာရမှာဒါ၄ပါးပဲပထဝီဓာတ်အာဘောဓာတ်ဧဇောဓာတ်ဝါယောဓာတ်ဓာတ်ကြီး၄ပါးဒီဓာတ်ကြီး၄ပါးကဘယ်မှာရှိတာလဲဆိုတော့မိမိတို့ကိုယ်တိုင်ရှိနေတာကြားရှိတာမဟုတ်လူတိုင်းလူတိုင်းမှာဒါ၄ပါးအစုဝေးတွေဒီဆောက်ထားတာပဲဥဒ္ဒကြီးများဥခဲတွေစီပြီးဆောက်ထားတယ်လို့ပဲမိမိတို့ကိုယ်ထဲမှာ ပထဝီဓာတ်ထဲမှာကျမ်းသားနဲ့အစိတ်ပိုင်းတွေကိုယ်ထဲမှာအပြည့်ရှိတယ်အာဘောဓာတ်အရေဓာတ်အဆိုဓာတ်ဖွဲ့စည်းတဲ့ဓာတ်ဒီကိုယ်လုံးပြည့်စုံတေဇောဓာတ်အခိုးအငွေတွေလည်းဒီကိုယ်လုံးမှာရှိတယ်ဝါယောဓာတ်ထောက်ခံတဲ့သဘောတောင်းနေတဲ့သဘောလှုပ်ရှားတဲ့သဘောဒီကိုယ်လုံးမှာရှိတယ်ဘယ်စိတ်ပိုင်းမှာဖြစ်ပြီးဒါလေးပါအကုန်လုံးရှိတယ် သံဃာကနေပြီးခြေဘွားရောက်အောင်ခြေဘွားကနေပြီးသံဃာရောက်အောင်ဘေးပါဝဉ္ဇဉ်မှာဆိုအရေကုန်ဆုံးတိုင်အောင်အရေကုန်အပြင်တော့မှအမွေလေးမြင်လေးတွေဒီမဲ့ထွက်တာအဆုံးလေးတွေရှိပါလိမ့်မယ်လားတော့ပြောပါတော့အဲဒီကိုယ်ကာယနယ်ပယ်ကြီးအတွင်းမှာဘယ်နေရာကမှဆိုထောက်ပြီးတော့စကြည့်ရင်ဒါလေးပါရှိတာကြည့်ရတယ်အဖျားလေးတစ်ထောက်စာတောင်းမှဒါလေးပါကလွတ်နေတဲ့နေရာမရှိဘူး ဘယ်နေရာကစမ်းစမ်းဒါလေးပါရှိတာပဲလေးပါလုံးကိုရှိတာတော့တပါးတည်းရှိတာမဟုတ်တပါးတည်းလည်းခွဲပြီးတော့လည်းမတည်ဘူးဒါလေးပါပေါင်းရစုရပဲဖြစ်တယ်ဆိုတော့လွန်ကဲတာနဲ့မလွန်ကဲတာတော့ကွာတယ်တချို့နေရာမှာပထဝီဓာတ်ထဲမှာကျမ်းသားတဲ့သဘောကထင်ရှားတယ်လွန်ကဲနေတယ်ဘယ်ပဲထင်ရှားတချို့နေရာမှာအာဘောဓာအရေးသဘောကထင်ရှားတယ်တချို့နေရာမှာဒီဇောဓာအခိုးငွေသဘော အပူသဘောကသင်္ကြန်အကျိုးနေရာမှာဝါရောဒတောင်းနှင်းထောက်ကန်တဲ့သဘောလှုပ်ရှားတဲ့သဘောသူကသင်္ကြန်ဒါပေမဲ့လို့သူတခုတည်းလားဆိုတော့သူတခုတည်းမဟုတ်ဘူးသင်္ကြန်တာတခုတည်းမဟုတ်ဘူးတခုတခုပေါ်နေလို့ရှိရင်ကျန်တဲ့၄ခုအကျန်တဲ့၃ခုကလည်းဒီထဲမှာပူပေါင်းပါဝင်ရည်ကြီးတယ်ပဲတခုကလွန်ကဲနေတယ်လွန်ကဲတဲ့ဥစ္စာသင်္ကြန်ဝိပဿနာရှုတဲ့ခါကျတော့လွန်ကဲတဲ့ခါလွန်ကဲတဲ့တရားသင်္ကြန်တဲ့တရားရှုရတယ် ယထာပါဒနာဝိပဒနာဘိနိဝေသောဝိပဒနာဘိနိဝေသောဝိပဒနာသောစ၍ဝင်ခြင်းဝိပဒနာစ၍နှလုံးသွင်းခြင်းအထုခြင်းသည်ယထာပါကတံထင်ရှားစဉ်အတိုင်းဟောသည်ဖြစ်၏ထင်ရှားတဲ့အပြင်လည်းယူရမယ်။ထင်ရှားတဲ့အပြင်လိုက်ပထမဆုံးပထဝီဓာတ်ကထင်ရှားရင်ပထဝီဓာတ်ကစရှိရမယ်။ အာဘောကထင်ရှားရင်အာဘောကစကြည့်ရမယ်ဒီဇောကထင်ရှားဒီဇောဒီဇောကစကြည့်ရမယ်ဝါယောကထင်ရှားရင်ဝါယောရှိရဝါယောထဲမှာလည်းပဲဝါယောမျိုးမျိုးတွေရှိတာပေါ့ဒီထဲမှာလည်းဝါယောလည်းသူစိတ်ထင်ရှားတာနဲ့နည်းနည်းထင်ရှားတာနဲ့သိမွေ့တာနဲ့မျိုးမျိုးရှိတာပေါ့အဲဒီထဲမှာအထင်ရှားဆုံးဟာကနေပြီးတော့ရှိရအထင်ရှားဆုံးပေါ်လွင်ဆုံးအလွယ်ဆုံးမှစပြီးတော့ရှိရစာသင်ရတာလည်းပဲသာသင်္မာလည်းလွယ်လွယ်ကသိလွယ်တဲ့နေရာစပြီးတော့သင်ရနောက်မှတပြေးပြေးသူ့တဲ့နည်းနည်းခက်တာလေးခက်တာလေးတွေ လိုက်လိုက်ပြီးတော့ကြာတော့အကုန်လုံးကုန်ရောဒီလိုပဲပထမဆုံးထင်ရှားဆုံးတရားကစပြီးတော့ရှုနောက်တစ်ဖြည်းဖြည်းနဲ့ိမ်မွေ့တိမ်မွေ့ပြီးတော့လိုက်လာတယ်။ကြာတော့တရားတွေအကုန်လုံးကုန်ရဘာမှအကျဉ်းချမရှိဘူး။အကုန်လုံးကုန်အောင်ပြီးရ။အဲဒီတော့ဒါလေးပါးထဲမှာဝါယောဓာဆိုတာကသူကထင်ရှားတဲ့တရားပါပဲ။ဒါကြောင့်တတိယဓမ္မအရိယာပ္ပာပိုင်းမှာလည်းဝါယောဓာနဲ့ဟောထားတယ်။သာမဉ္ဇညာပိုင်းမှာလည်းဝါယောဓာနဲ့ဟောထားတယ်။ ကိသံတော်ဝါသွားသည်ရှိတော်လဲကိသာမိတိသွားသည်ဟူ၍ပသနာတိပြီအဲသွားရင်သွားတာကိုသိရမယ်သွားတဲ့ခါကလည်းသွားတာကိုသိရရတဲ့ခါကလည်းရတာကိုသိရမယ်ထိုင်တဲ့ခါကလည်းထိုင်တာသိရမယ်လျောင်းတဲ့ခါကလည်းလျောင်းတာသိရမယ်ကိုယ်တဲ့ခါကလည်းကိုယ်တဲ့ဆန်းတဲ့ခါကလည်းဆန်းတာကိုမူရည်ခြေတိုင်းခြေတိုင်းအကုန်လုံးသိရသူကပြောတော့တယ်ဘာမှမဖြစ်ဘူး ကိုယ့်အကိုလုံးတာဒါတွေဘာမှသိစရာရှိတယ်လေအရင်ကတည်းကသိနေတာပဲအခုမှတရားထုံးမှတရားတွေသိရမယ်ဆိုတာဘာမှမခဲရင်မှုလို့အောင်းမေ့စရာကြီးအောင်လည်းအောင်းမေ့ကြပါလေပြောလဲသောရကတက်ကြတယ်ဒါရင်ကလည်းသိနာကမသူ့ပါဘူးသူ့ပါတယ်သူကအရင်ကသိနေတာကတန်ရင်ညအကောင်းထဲတိုင်းကြီးသိနေတာပဲအခုကဒုက္ခိုက်တာနဲ့သူကအပိုင်းပိုင်းအပြပြကလေးတွေပြီးတာဒါကြတာမှပြရတယ် သွားတယ်ဆိုတာခွေးညီခွေးတွေတောင်သိနေတာပဲဘာထူးတယ်လဲဆိုတော့သောရဏလည်းလို့အာမန်ပုဂ္ဂိုလ်တွေနေတော့ဒီလိုပဲအောင်းမိမှာပဲဘာမှမထူးဘူးလို့သင်ပါပဲသင်လည်းသင်ကြပါပဲသင်ကြကောင်းလို့လဲတက္ကရာဆရာကသောကထုတ်ပြီးတော့သောရဏထုတ်ပြီးတော့ရှင်းတယ်ခွေးညီခွေးစသည်သိတာကအကောင်လိုက်ပြီးတာပဲငါသွားတယ်ငါသွားတယ်ဆိုတာပြီးတာပဲခွေးလေးတွေ တကောင်တကောင်တွေ့လို့ရှိရင်ပြီးတိုက်မယ်လို့ပြေးကြတယ်အဲအချင်းချင်းရင်းနှီးနေတဲ့ကိုယ်ချင်းချင်းဆိုရင်တကောင်တကောင်တစ်ခါလဲအဲမြင်လို့ချင်းချင်းပြေးပြီးတော့ကစားကြတယ်စားစရာတွေ့လို့ရှိရင်လည်းပဲသမင်းငယ်တွေကတော့ပြေးချလိုက်လို့ရှိရင်လည်းတခါလဲအဲဒီကိုယ်ကြီးကတခါလဲပြေးလာကြတယ်အဲပါရီကအဲဒီတော့ပြေးလာပြေးသွားတယ်ခွေးစကားမပြောရလို့ပေါ်နေမေးကြည့်ပါ သူချက်ကလေးကြွတိုင်းကြွတိုင်းနှမ်းတိုင်းနှမ်းတိုင်းညာသိရတာလို့မသိပါဘူးတစ်သက်လုံးမသိဘူးဘယ်တော့မှမသိဘူးဟဲ့ဒီကွဲတွေကဒီလိုပဲသွားတယ်ပြီးတော့သူကသူကသူသွားမှသိတာမလို့တော့သိတာဒါပေမဲ့လို့ဒီတော့ကလေးကြွလိုက်တယ်လှမ်းလိုက်တယ်ချလိုက်တယ်အဲသာညင်တဲ့စိတ်ကြောင့်လှမ်းတယ်ကြွညင်တဲ့စိတ်ကြောင့်ကြွတယ်ဒါဘယ်တော့မှမသိဘူးအိမ်မက်လည်းမမက်ဘူးသူတို့မှစာပေကျမ်းကလည်းရှိတာမဟုတ်တရားလည်းနားရတာမဟုတ်တော့ ဘာမှကုန်မသိပါဘူးအနောက်နိုင်ငံကစကပီနားလေတင်များပြောတာရင်နည်းနည်းပါးပါးများသိမလားတော့မပြောတာဘူးဒီဗမာပြည်ကခွေးတွေဆိုရင်တော့ကိုမသိတာပါပဲသူလူတွေလည်းပဲတရားအာမထုတ်ရင်အတူတူပါပဲဘာသူမလဲလူတွေလည်းပဲသူ့ကိစ္စနဲ့သူသွားနေကြအယောင်ကြီးဝယ်ကြီးအာလောက်ကန်ကြီးတွေနဲ့သွားနေကြသွားတဲ့အခါမှာဒီတော့နှမ်းရတာပဲ ကြွလိုက်ချမ်းလိုက်ချတယ်လို့ကအဲ့ဒီတည်းမှာကြွတာလည်းမသိဘူးချတာလှမ်းတာလည်းမသိဘူးချတာလည်းမသိဘူးอืมသာသွားနေမှာတာမန်တော့တစ်ခါတစ်ခါပြီးနေတဲ့ခါပြီးမှာအဲ့ဒီပြီးတဲ့ခါလဲငါသွားနေတယ်ဆိုရင်ငါအနေနဲ့ပဲပြီးအဲစိတ်ပိုင်းနဲ့တကွာပြီးတာမဟုတ်အဲ့ဒီလိုပြီးတာမဟုတ်တော့ခွေးညီခွေးတွေသွားနေတာနဲ့ သမထမရှိဘဲနဲ့ရှုမှတ်မှုမရှိဘဲနဲ့လက်လွတ်သွားနေတာနဲ့ဘာထူးလို့ဟုတ်လားလူတွေသွားနေတာဘာထူးတော့ဘာမှထူးတယ်လို့ပြောကြတာမမြင်ဘူးမျိုးစားကတော့အဲလူတွေကဘာပိုသိပါသေးတယ်လို့ပြောကြမမြင်ဘူးတရားလည်းမနာဘူးတရားလည်းအာမထုဘူးရှုမှရမှတော့မသိဘူးဆိုတဲ့ပုဂ္ဂိုလ်တွေချင်းသွားနေအတူတူဖြစ်မှာပါပဲဘာမှထူးကြမရှိပါဘူး ။ဒါကြောင့်အဲ့ဒီလိုဟာကကမ္မထာမဖြစ်ဘူး။မြတ်စွာဘုရားဟောထားတဲ့ကိစ္စတော်ဟာသွားသည်ရှိတော်လဲကိစ္စမိဒီသွားသည်ဝိပဿနာဒီပြီးသွားရင်သွားရင်သွားတာလေးသိရမယ်။အဲဒါကြောင့်ဒီမှာတော့သူပြောကြမလို့ဘောင်းဆုံးမလို့တရားစွာဘုဒ္ဓတာပြောင်းလို့ဘုန်းကြီးကထပ်ခါထပ်ခါရှင်းပြီးတော့ပြောနေတယ်တဲ့မှာဟုတ်။တချို့နုနုပုဂ္ဂိုလ်ကလည်းရှိတယ်။တရားအားထုတ်နေလို့ညာနေဖြစ်တယ်မလို့ဖြစ်ပြီးတော့ဟောင်းနေတဲ့ယောဂီတွေအတွက်ကတော့သူပြောကြမလို့ပါဘူး။ ဒါပေမဲ့သူတို့မှလည်းနည်းနည်းလူသားတော့ရှိတယ်နည်းနည်းဘုသူတာလေးရှိတော့တော့သာမိသားရပြောတဲ့အခါကျရင်နည်းနည်းပါးပါးရှင်းနေပြီပြောရတာပေါ့လေဒါလေးကြားတာမကြားတော့သူများကသောရဏလို့ရှိရင်မကြည့်တော့ဘူးမရှင်းတော့ဘူးလိုပဲအသာလေးငုံပြီးတော့နေရအသေးပုဂ္ဂိုလ်တွေအတွက်ကတော့အကုန်လုံးလိုနေတာပါပဲကိုယ်အတွက်လည်းလိုတာသူများတို့ပြောကြမလို့ကိုယ်အတွက်ဟိုကသဘောမကျတော့သူကကိုယ်က အသိယောဂီပုဂ္ဂိုလ်တွေကတော့သူကကသောရဏခြင်းတဲ့သဘောတွေရှိနေမှာဘာထူးသေးတော့ဘာထူးသေးတော့ဒီလိုဖြစ်ကြပြီဒါကဘာကမှာဥက္ကသင်္ဆာတင်မှာလားအတော့သူကတော့ဘုရားဘာသာလည်းမဟုတ်ဘူးသားဒါကဗိုက်သာလေးမျိုးမဲနဲ့ဟိုရတဲ့ရတဲ့တကူနဲ့သွားနိုင်တယ်ညီကြလိမ့်မယ်ဆိုတော့လာပြီးအာထုတာဆိုကိုခွင့်ရလည်းမပြီးပါဘူးအဲဒီအာထုတော့ ခန်းထဲဝင်ပြီးတော့ရညွှန်ကြတယ်လို့အာရုံကအောင်းနေပြင်းနေအာရုံဟာဘာလို့လဲဟောင်းတာသူ့အတူဟောင်းပြင်းလာသူ့အတူပြင်းလာဒါရှိလို့ဘာဖြစ်မလဲဒီနေ့မဟုတ်သေးပါဘူးငါတကူနဲ့ဈေးမကုန်မဲနဲ့သွားကျင်လို့ဆိုတော့ဗျာသွားတယ်နီးဆိုလုံးမှဖြစ်မှာပါဆိုလုံးပြန်အပေါင်းနဲ့မိနဲ့မှသွားတဲ့ခါလဲဒီလိုပဲကြွတယ်လှမ်းနေချဒါကဘာလို့လဲဘာမှမထူးဒါနဲ့မဲ့နဲ့လောက်ပြီးတော့ ဘာဖြစ်နိုင်မလဲဟိုကသူစိတ်ကူးတယ်နောက်တော့သူကသူပြန်ဆုံးမှသိသေးပါဘူးဆရာတွေကဒီလိုလုပ်ရင်ဖြစ်တယ်လို့ဆိုတာငါလည်းပိဿမကုန်မဲနဲ့ဟိုရဒီရတွေသွားကျင်တာအထုံမှပါပဲဆိုပြီးဆက်ရတယ်အထုံအထုံရင်လည်းသူသဘောပေါက်သွားတာတရားတွေဒီခါလဲဟာသိကြောအကြတယ်ဆိုတော့ဘုရားဒီလည်းရှိပါတယ်သူ့ထုတ်ပတ်ဒီတွေကိုတော့ကောင်းတယ်လို့မှန်ကောင်းတရားတွေကလည်းယုံကြည်ကြတယ်နောက်ကြတော့ဘုရားရှင်မဲတော့ အဲ့ဒါမကုန်မဲနဲ့ဟိုရစီရသွားတဲ့နီးလေးနဲ့တို့ဒီနေ့လားမလိုပါဘူးလားပြုတ်ပြီးတော့ဆောင်းလာပြီလားမှလည်းတော်ပါပြီဆိုသူကဒါပဲသူကတည်းကဒါပဲပါမလို့အဲ့တော့ပထမအာရုံဘာသာပုဂ္ဂိုလ်တွေကသဘောမပေါက်သေးဘူးသမာဓိလည်းမဖြစ်သေးဘူးဉာဏ်လည်းမဖြစ်သေးဘူးဆိုတော့သူကသဘောကျစရာလည်းပဲမရှိသေးဘူးဒါရေဘုသူတာကလည်းလုံလုံလောက်လောက်မရှိတရားကလည်းကောင်းကောင်းကြားမနာသေးဘူးဆိုရင်ဒါတွေမှတ်နေရတာဟာဘာလဲ ဘာထူးလဲအစတုန်းကလည်းတို့ဒီလိုသိနေတာပဲဒီလိုတရားထုတ်တဲ့ပုဂ္ဂိုလ်ကသူ့ဟာသူလည်းသောရကတွေဝင်တတ်တယ်အဲဒါကြောင့်ဘုညာတရားဟောတဲ့အခါကာလကျရင်ဒီလိုအစပိုင်းကလည်းစပြီးဟောနေရတာအစပိုင်းကလည်းများဟောရပါတယ်နောက်ပိုင်းအသိဟောကြမလို့ဘူးနောက်ပိုင်းကတော့ညာစဉ်တရားဟောတဲ့အခါကျရင်အဲ့ဒီမှာဟောရနောက်ပိုင်းကိုဒီလိုတရားဝင်ကြီးတဲ့ချပြီးတော့ဟောလို့ရှိရင် ရားထုတ်တဲ့ပုဂ္ဂိုလ်တွေကစိတ်ကူးတွေဝင်ပြီးတော့အနောက်ချက်တွေရှိဆရာနောက်ပိုင်းပြင်မဟုတ်အခြေခံအစဆုံးပိုင်းနေတယ်ဟောကအစဆုံးပိုင်းကအချိုးကျတယ်နောက်ပိုင်းကတော့သူ့ဟာသူသွားသူ့ရှင်နေပြီးသွားအဲဒါကြောင့်မြတ်စွာဘုရားအရိယာထာပိုင်းသာမဏေညာပိုင်းနေမှာကိုယ်မူရာတွေဖြစ်တိုင်းဖြစ်တိုင်းရှုဖို့ပြရတာအဲဒီရှုဖို့ပြရတာ ဝါယောဓပဲသွားရင်သွားတာရရင်ရတာထိုင်ရင်ထိုင်တာလဲလဲလဲလဲလဲကွေးရင်ကွေးတာဆန်းရင်ဆန်းတာစသည်ဖြင့်အဲဒီမှာကိုယ်တည်းကတောင်းတဲ့သဘောတင်းတဲ့သဘောဝါယောဓဝိသမနာလက္ခဏာရှိတယ်တောင်းတာတင်းတာဝါယောဓပဲသိရမှာဒီတောင်းတာတင်းတာလေးမသိရင်ဒါကငါမှနေတာပဲအဲသွားတဲ့ခါကလာခြေတော်ကလေးကြွလိုက်လှမ်းလိုက်ချလိုက်အဲဒီမှာတောင်းနေတဲ့သဘောတွေရှိတယ် ။တောင်းတင်းတဲ့သဘောမရှိဘဲနဲ့ကြွမှုလားမှုချမှုမဖြစ်နိုင်ဘူး။တုတ်ကြတဲ့သဘောရှိတယ်။အဲဝါယောဓာကြီးတယ်ပဲအဲဒီဝါယောဓာဘာထင်နေလဲဆိုငါပဲထင်နေတယ်။သွားလိုက်တာလည်းငါပဲ၊နှောင်းလိုက်တာလည်းငါပဲ၊ခြိုက်တာလည်းငါပဲ။ဒီထဲမှာတယောက်တည်းကိုယ်တည်းကနေပြီးတောင်းတင်းနေတဲ့အင်ဗလတွေဟာငါတွေပဲ။ငါရဲ့အသွမ်းတတိတွေပဲ။ဘယ်လိုပဲထင်တယ်ပြီးတော့ငါမဟုတ်ဘူး။တောင်းတင်းလောက်ကြတဲ့ဝါယောဓာတွေပဲဒုက္ခိတနဲ့လူပြစ်နေတာ။ အဲဒီပုဂ္ဂိုလ်ရဲ့နေရာပြင်တော့ရင်ကားတွေကရှိအခုလည်းရှိနောက်လည်းရှိအများအားတောင်းနဲ့လှုပ်ရှားတဲ့အာယင်အာယင်လို့ခေါ်တာပေါ့လေအဲလူတွေနေရာချင်းတော့ခွန်အားတွေလို့ခေါ်တယ်ဒီခွန်အားတွေကအများကြီးနေတာပဲအောင်းမင်းနေအများကြီးနေတာမဟုတ်ဘူးကြွတဲ့အခါကလာအဲ့ဒီကြွတဲ့သဘောတောင်းနေတဲ့သဘောလေးဒီခိုက်တာရှိတာပြီးရင်ပြီးဘူးလမ်းတဲ့အခါကလာအသစ်ပဲခြားတဲ့အခါကလာအသစ်ပဲကြွားတိုင်းလမ်းတိုင်းခြားတိုင်းအသစ်အသစ်ကြီးတဲ့ပဲတောင်းနေတဲ့သဘောလှုပ်ရှားတဲ့သဘောတွေဝါရောတဲ့တည်းအသစ်ကြီးတဲ့ပဲ အသေးအသေးတွေသိအောင်တော့အထောက်ရတယ်ဒီနေ့တုန်းကတော့ဘုရားဟောတော်ကပြောခဲ့ပြန်မှာအဟောင်းအဟောင်းပညာနဲ့အသေးသေးပရမနဲ့အဟောင်းဟောင်းနေအရင်ကရှိနေတာတွေပဲထင်လို့ရှိရင်အဲ့ဒါပညာပဲရှိတယ်ပရမမရောက်သေးဘူးပရမညာမပေါ်သေးဘူးယူတိုင်းယူတိုင်းအသေးအသေးတွေပဲလို့သိလိုက်ရင်ဘယ်မှာပရမညာပေါ်တာသူယောဂီပုဂ္ဂိုလ်တွေရောက်လာတာကကိုယ်ကျင်လို့ကိုယ်ရယ်ဆန့်ကျင်လို့ဆန့်တယ်အရင်လို့ထိုင်တယ်လှုပ်ကျင်လို့လှုပ်တယ်အဲ ကိုယ်ကျင်တဲ့စိတ်ကြကိုယ်ရုပ်တွေဖြစ်လာဆန်းကျင်တဲ့စားတွေဖြစ်လာသူခိုက်တာတွေဖြစ်ပြနေတာပဲလို့ဘုညာကဗနာဆရာတွေကဒီလိုဟောနေပါတယ်ဟောနေတယ်သူသဘောမပေါက်ဘူးနောက်တစ်နေ့တစ်ချိန်ကျတော့သူကသူသဘောပေါက်လာသိနေကြတယ်သူကသူသဘောပေါက်လာအဲကိုယ်ကျင်တဲ့စိတ်ကလေးကြီးမှကိုယ်ရုပ်ကလေးဖြစ်တယ်ဆန်းကျင်တဲ့စိတ်ကြီးမှဆန်းကလေးဖြစ်တယ်အဲကိုယ်ကျင်တာလည်းပဲသူခိုက်တာနဲ့သူဖြစ်တယ်ဆန်းကျင်တာလည်းသူခိုက်တာနဲ့သူဖြစ်တယ်ကိုယ်ရုပ်ဆန်းရုပ်ကြားရုပ်တွေလည်းသူခိုက်တာနဲ့သူပဲအဲ အသေးအသေးတွေကြီးအဟောင်းမရှိဘူးသူကြိုက်တာနဲ့သူဖြစ်ပြီးကြောက်တော့တာကြီးတယ်ပဲဆိုတာရင်းကျွင်ကိုယ်တိုင်ညာနဲ့တွေ့လာတယ်အလေးကြီးတယ်အဲ့ဒါလေးတွေ့အောင်လုပ်နေလားအဲ့ဒါပါရမီထူးတဲ့ပုဂ္ဂိုလ်တွေတော့တရားနည်းဆိုရင်တွေ့တာပါပဲပါရမီသိထူးတဲ့ပုဂ္ဂိုလ်တွေတော့လည်းဒီလိုပဲ၄၅၆ရက်လည်းကြာရင်ကြာရတယ်9ရက်လောက်လည်းကြာမှတွေ့ရင်လည်းတွေ့ရတယ်တချို့လည်းပဲတော်တော်နဲ့မတွေ့တာလည်းရှိတာပါပဲတချို့လည်းပဲတစ်လားလောက်နေအားထုတ်လို့တော့မတွေ့ဘူးဒီလိုပုဂ္ဂိုလ်လည်းရှိတယ်အဲ့ဒါကတော့ တရားအထုတဲ့လုပ်ငန်းပေါ်မယုံသေးလို့လည်းပဲမတွေ့တာဖြစ်တာလေမယုံလို့လည်းမတွေ့တာဖြစ်တာလေမယုံကြည်တော့ကောင်းကောင်းအားမထုတ်ဘူးကောင်းကောင်းအားမထုတ်တော့မတွေ့ဘူးအဲဒီလိုလည်းဖြစ်တာလေအဲပါရမီမရှိတော့မတွေ့တာလည်းပဲသူဒီဟာလည်းရှိရင်လည်းရှိမှာပေါ့လေဒီဒီဒီတော့ဘဝတွေကအဲဒီပါရမီလေးလာတာနည်းကြလို့ဒီဟာလည်းနည်းနည်းပါးပါးရှိပါလိမ့်မယ်များသောအားဖြင့်တော့မယုံကြည်လို့မယိုသေးလို့တရားကိုမတွေ့တာတွေများတယ်ဒါတော့တရားမြန်မြန်တွေ့ခြင်းလို့ရှိရင် တရားသဘောမြင်လားအသိဉာဏ်ပေါက်ခြင်းလို့ရှိရင်အဲယိုညီကြီးနဲ့ယိုသေးသေးနဲ့ဒီလေးစားစားနဲ့အထုပ်ကိုရရေးကြည့်ပါလေအဲမယိုသေးလို့မလေးစားလို့ရှိရင်တရားကမတက်ဘူးသေးနေတူတယ်ယောဂရှိတဲ့ပုဂ္ဂိုလ်တွေမှာသေးကိုမြှွေရတယ်အဲယုံကြည်မှဖြစ်တယ်လို့ဒီသေးမြှွေလို့သုံးဆောင်လို့ရှိရင်ယောဂပြောက်လိမ့်မယ်ယုံကြည်မှဖြစ်တယ်မယုံကြည်လို့ရှိရင်ဒီသေးသူကမသုံးဆောင်ဘူး အချိန်မှမှမသုံးဆောင်ဘူးဆရာညွှန်ကြားတဲ့အတိုင်းသူမသုံးဆောင်ဘူးအဲဒီလိုဆိုရင်ဒါယောဂကမပြောင်းနိုင်ဘူးမျိုးသားဈေးကတော့ဈေးကောင်းမှာဒါပေမဲ့လည်းသူကမယုံကြည်တာနဲ့မယူသေးတာနဲ့ယောဂဝေဒနာမပြောက်ဘူးအဲဒီလိုပဲတရားကလည်းမယုံကြည်တဲ့ပုဂ္ဂိုလ်မယူသေးတဲ့ပုဂ္ဂိုလ်တွေမှာတရားကမတည့်ဘူးအဲဒါတရားမတည့်ဘူးဆိုလို့ရှိရင်ကိုယ့်ဟာကိုယ်အပြစ်ချရတယ်ငါဘာတွေလိုနေတာတော့ယူသေးသေးအားထုတ်ရလား စူးစူးဆိုင်ဆိုင်ရှုရလားဒါလေးယူဆိုင်ရအဲယူသည်အားထုတ်ယူသည်မှုလိုနေတယ်ဆိုရင်ဖြင့်ယူသည်မှုလေးအဲဖြည့်ပေးဖို့စူးစက်တဲ့အားထုတ်မှုမရှိသေးဘူးအဘောဘောအားထုတ်နေတယ်ဆိုရင်စူးစက်တဲ့သိချာသိအောင်လို့စူးစက်တဲ့အားထုတ်ရအဲဒီလိုအားထုတ်မှာဒါကတိုးတက်ပြီးတော့လည်းအဲတော့ဝိညာဉ်သာပိုင်းသာမညာပိုင်းဟောတဲ့ပုံမူရတွေကို စိတ်တိုင်းစိတ်တိုင်းရှုမှနေတာဝါယောဒာဓာတုဝဝဋ္ဌဓာတုမနတိကာရထဲမှာပါတယ်ဝါယောဒပဲအဲဒီဝါယောဒကစပြီးတော့ရှုတာဝါယောဒတခုတည်းလည်းမဟုတ်ပါဘူးအဲဒီထဲမှာလည်းပထဝီဓာတ်တွေလည်းပဲတခါတည်းအသိပဒါပါပါတယ်ဒေသောဓာတိပဒါလည်းပါတယ်အာဘောဓာတိပဒါလည်းပါတယ်ဒီတလားအတွင်းမှာကသူက၄မျိုးရှိပါတယ်ကြွားလိုက်တဲ့အခါတော့ဟော့တက်လာတာဒီသောဓာရဲ့သဘောတွေပြီးတော့ ဘေးသွားတဲ့ခါကာလဝါယောဓာရဲ့သဘောတွေလေးကြသွားတဲ့ခါကာလမှာအာဘောဓာရဲ့သဘောတွေလေးပါပဲလူတရားနဲ့တိုက်ခိုက်ပြီးတော့ရန်တတ်ပြီးနေတဲ့ရှိနေတဲ့ခါကာလတွေမှာအဲဒီမှာခက်မှကျမ်းတဲ့ပထူရဲ့သဘောတွေဒါလေးပါလုံးအကုန်လုံးပါပါတယ်ဒုက္ခိုက်တာနဲ့လို့ဒါသဘောမျှပဲဆိုသိအောင်လို့အရိယာဘုံ၄ပါးကစပြီးမြတ်စွာဘုရားဟောတာအဲဒီတိုင်းပဲခုဒီမှာအာထုရတဲ့အဲထိုင်နေတဲ့ခါကာလမှာ တိုင်းနေတဲ့ခါကာလမှာဆိုရင်ခိုင်တာတခုတည်းဆိုတော့ပြုပြင်နေပြီးတော့သူကအဲဒီမှာဝိရိယအားနဲ့လည်းပြောရတယ်ဒါကြောင့်မို့ခိုင်တာတခုတည်းမှာပဲနဲ့အဲကနေပြီးတောင်းနှင်းလှုပ်ရှားနေတဲ့ဝါရောဒသင်ကြားလို့ရအောင်မယ်ပြင်းနေတာမှန်ဝါယောရပဲအောင်းတာပင်နာဝါယောရဝါယောရဆိုဘယ်ကဝါယောဖြစ်မှတ်ရတာပါပဲအာနာပါနာကမ္မထမ်းရလို့မဟုတ်ပါဘူးအာနာပါနာကမ္မနာဟုတ်လည်းပဲ ဝါယောရအနေအားဖြင့်ဆိုရင်တော့ဘယ်နေရာကမှကြည့်ရပါလဲ။ဇာရအောင်ကြည့်ရင်နာရီရကကြည့်ရတယ်အဲ့ဒါတော့ဟုတ်တယ်ဆိုဒီတနေရာလေးပဲကြည့်ရတယ်။ဇာရအောင်ကြည့်တာမဟုတ်ဘူး။အဲရုပ်သဘောနာသဘောဓာတ်သဘောတွေသိအောင်နေသရုပ်ခန္ဓာသိအောင်ရှုတယ်ဆိုရင်တော့ဘယ်နေရာကမှဆိုသူရှုအောင်ပါပဲသင်ကြားတဲ့နေရာကနေပြီးရှုရ။အဲဒီတော့ရှုရသမာဓိ အစကမကြည်သေးတာတမာရီဖြစ်လာတယ်မှတ်စရာအယုံနဲ့မှတ်စိတ်ကလေးနဲ့ကာရီပြီးတော့ကြာလာအပြင်မဲ့ထွက်တဲ့စိတ်တွေမကြည်ဘူးထွက်ရင်လည်းထွက်ထွက်ချင်းတခါတည်းပြီးပြီးတော့ငြိမ့်သွားတာသမာဓိဖြစ်လာစိတ်ဓာဝိတ္တုတွေကဥစ္စာရသမာဓိဆိုတာမျိုးပဲဆိုအနိဝရဏတရားတွေကင်းစင်တယ်အဲဒီခါကာလမှာမှားရတဲ့အာယုံနဲ့မှားစိတ်ကလေးပိုင်းခြားသေးတယ်ဟောင်းတယ်ဆိုရင်ဟောင်းကြလာတာတွေကတခု ကောင်းတယ်လို့ပြီးတဲ့ဒါလေးကတခုပိန်နေဆိုပိန်ကြသွားတာလေးကတခုပြီးတဲ့ဒါလေးကတခုအာဓမ္မနိကတွဲယူရတာမဟုတ်မှတ်ရင်းတဲ့တခါလဲဂဲနဲ့ပြစ်လိုက်တော့ဂဲကတခြားဂဲမှန်တဲ့နာယံတို့ဘာလို့ပါတခြားပွဲနေတယ်လို့ပဲမှတ်ရင်းမှရင်မှတ်ရတဲ့အာယုံနဲ့မှတ်စိတ်မှတ်ရတဲ့အာယုံနဲ့မှတ်စိတ်မှတ်ရတဲ့အာယုံနဲ့မှတ်စိတ်တခါလဲအပိုင်းပိုင်းလေးတွေ အတွဲလိုက်အတွဲလိုက်သုံးသုံးလေးတွေပိုင်းခြားတယ်နာမယူပါပရိသေရာညာနာယုတ်ပိုင်းခြားပြီးတယ်အဲဒါတနည်းအသိပုံနေဟောခဲ့ပါပြီမျက်စိကမြင်တဲ့အခါကာလမျက်စိမြင်ရဌာနမျက်စိယုတ်လည်းပဲဒီကနေပြီးမြင်တယ်ဆိုတာသိတယ်မြင်ရတဲ့အဆင့်ဆိုတာလည်းသိတယ်မြင်သိသွားတဲ့သဘောလေးလည်းသိတယ်မြင်တယ်လို့ရှုလိုက်ပြီးသိလိုက်တဲ့သဘောလေးလည်းသိတယ်အဲဒီမှာမျက်စိနဲ့အဆင်းငါယုတ်သစ္စာလေးပါးနဲ့ပွဲလို့ရှိရင်ဒုက္ခသစ္စာပဲဖြစ်ဖြစ်သွားတဲ့သဘောပဲတဲ့ မြင်မျက်စိမျက်စိအစဉ်မျက်စိမြင်ရယုတ်ဒုက္ခမြင်သိတာလေးကတဲ့မြင်ပြီးသိသွားတာလေးမြင်သွားတာလေးသိသွားတာလေးကဒါလေးလည်းပဲဖြစ်ပြီးပြောတာလည်းဒုက္ခပဲသူကနန္တရားသူကတော့နာဒုက္ခအဲယုံနာယုံနာကဘာမှားရင်မှားရင်လည်းယုံနာကွဲနေဘူးမျက်စိနဲ့အသင်္ကာယုတ်မြင်တာသိတာကနာဒုက္ခသစ္စာကြီးတဲ့ ကြားတဲ့အခါမှာကြားတယ်ကြားတယ်မှာကြားထနာနားလည်းထင်ကြတယ်ကြားတယ်ဗာလည်းထင်ကြတယ်ကြားသိတော့တာလည်းထင်ကြတယ်ရှုသိတဲ့စိတ်ကလေးလည်းထင်ကြတယ်ကြားတယ်ကြားတယ်တော့မှလည်းမှလည်းဟာနားနဲ့ကြားတဲ့အတန်ရုပ်တရားဒုက္ခသစ္စာဖြစ်ပြသွားတဲ့တရားကြားတာပြီးတာလေနန္တရားဒုက္ခသစ္စာဒုက္ခသစ္စာဒီနှခုပဲရှိရုပ်ရုပ်ဒုက္ခသစ္စာနဲ့နာဒုက္ခသစ္စာဒီနှခုပဲ မြင်နိုင်ကြားတိုင်းနားနိုင်စားပြီးတိုင်းတွေ့ထိတိုင်းအဲယုတ်ဘသစ္စာနဲ့နာနုဘသစ္စာဒီနှစ်ခုကြီးတဲ့ပဲအဲဒီတော့တွဲပြီးတော့ဖြင့်အဲဒါလည်းဒီနေ့ကပြောပြီးတယ်သိကုသနာကြံစီတဲ့အခါမှာတော့သိကုသနာကြံစီတယ်ဆိုနှလုံးယုံမိပြီးတော့သိကုသနာကြံစီမှုဖြစ်တယ်အဲဒါလည်းပြောရမိရဌာနကိုယုတ်ကြီးပဲနေရာကကြီးဒီကိုယုတ်ကြီးမိတယ်ဆိုရင်လည်းပြီးတာပါပဲဒါပဲမလို့သာသနာတိုင်းပြောရ နှလုံးယုတ်မိပြီးတော့ကြံသိမှုဖြစ်တယ်နှလုံးယုတ်ကကြံသိမှုဤတရားဖြစ်တဲ့နှလုံးယုတ်ကယုတ်တရားဒုက္ခသစ္စာကြံသိရတဲ့အာယုန်တွေကတော့မျိုးမျိုးရှိတယ်ဒါပေမဲ့လည်းများသောအားဖြင့်ယုတ်ဒုက္ခသစ္စာတွေပဲများပါတယ်ယုတ်တွေပဲအသင်းအနေနဲ့အသာအနေနဲ့ဒီလိုဟာတွေကြားနေတာများပါတယ်အဲပါတယ်ဒီထဲမှာနာနာနေလဲပါတယ်ယုတ်ဒုက္ခသစ္စာနာဒုက္ခသစ္စာ ကြံသိတဲ့စိတ်ကတော့နန္တရားပဲလူလည်းဒုက္ခသစ္စာပဲဒါတော့သွား၆ပါးအမြဲတည်းရှုမှတ်နေရတာဘာတွေတော့ဆိုရင်ယုံနေတာနှစ်ပါးပဲရှိသစ္စာအချင်းဖွဲ့လိုက်ရင်ဒုက္ခသစ္စာတွေပဲတခါတည်းကနှစ်သက်သာရမှုလေးဖြစ်လာတဲ့အခါသူကသမှုရသစ္စာခေါ်တယ်အဲနောက်ခါကာလဘဝရဲ့ယုံနာနေဖြစ်ဖို့တဲ့နှစ်သက်သာရမှုလေးအခုနှစ်သက်သာရမှုလေးအခုချက်ချင်းတော့ဘဝရဲ့ဖြစ်တာမဟုတ်ဘူးနောက်ကြောင့်ညစ်တဲ့အခါမှာ ဘဝတွေဖြစ်လိုက်ဒီဘဝတွေဖြစ်တဲ့အခါအခုနှိမ့်တဲ့မှုလေးတွေကကျေစုပြုတာပဲနှိမ့်တဲ့တရားမှုလေးရှိနေတဲ့အတွက်ဒေဂာနီမှာထင်မြင်တဲ့အာယုံကိုဆွဲလာပြီးပြေသောဘဝတွေယုံနာခန္ဓာဖြစ်ပြီးတဲ့ဘဝလုံးဆင်းရဲတွေသွားတယ်။ဒါကြောင့်ဘဝတွေယုံနာခန္ဓာဖြစ်ဖို့ရာယခုလောလောဆယ်နှိမ့်တဲ့တရားမှုလေးတွေပဲမြညာကနှိမ့်တဲ့၊ကြာကနှိမ့်တဲ့၊နာယကနှိမ့်တဲ့၊သာယကနှိမ့်တဲ့၊ဒုတိယကနှိမ့်တဲ့ဒီကုသနာဉာဏ်မိယာနှိမ့်တဲ့သောတာနာ အောင်6ပါးနဲ့စပ်ပြီးတော့သိတဲ့တရားမူလေးတွေဆိုတာရှိနေတာပဲဒါတွေမဖြစ်ပါနဲ့ဆိုလို့မရဘူးရှိနေတာအဲဒီသိတဲ့တရားမူလေးတွေရှိနေတဲ့ကာလပါလုံးဒီကံဤကြလို့ရှိရင်တော့အာယုတစ်ခုကိုဆွဲလာပြီးပြင်ပါပဲပြင်ရင်ဘဝတည်ရှိရမှာအားရဘောနောဘူကဘဝတိကိုဖြစ်စေတတ်သည်တဲ့ဒီတနာဘဝတိဖြစ်စေတတ်တယ်ဆိုသမှုရသစ္စာပဲဘဝတိယုံနာဆင်းရဲတွေဖြစ်စေတတ်အဲဒီသမှုရသစ္စာလည်း ပေါ်လာတဲ့ခါကာလမှာသူ့လည်းကျူရမှတ်ရတာပါပဲမှတ်တဲ့အခါမှာဒုက္ခသစ္စာသဘောပဲရှိတယ်သူကတော့ဖြစ်ပြီးပြတ်သွားတဲ့သဘောရှိဒုက္ခပရိညေယဒုက္ခသစ္စာပိုင်းခြားသိရမည်အဲဒါကိုနေရအောင်နဲ့ပိန်နဲ့မှတ်နေပေါ်လာတဲ့ညတွေအကုန်လုံးမှတ်တော့အခုပြောတဲ့မြင်တိုင်းမြင်တိုင်းဒုက္ခသစ္စာတရားတွေပိုင်းခြားပြီးပြီးတော့တာပဲကြားတိုင်းကြားတိုင်းနားတိုင်းစားတိုင်းတွေ့ထိတိုင်း ဒုက္ခသစ္စာတရားတွေပညာတွေကိုယ်တည်းဆန်းနေလို့ကြားတဲ့ဒုက္ခသစ္စာတရားတွေသိကုသနာကြံစီတဲ့ဒုက္ခသစ္စာတရားတွေပိုင်းခြားပြီးတော့သိနေတာအမှန်တရားကြတယ်ဒုက္ခသစ္စာတရားတွေပိုင်းခြားသိရမယ်တရားတွေပိုင်းခြားသိနေလားအသိမှန်နေလားအဲလမ်းမှန်နေပဲအဲဒီလိုလမ်းမှန်နေရောက်အောင်လို့အားထုတ်နိုင်အောင်နိမိတ်ပြရဝယ်သာသနာခင်းရင်ပါလေအခုအကြောင်းညွှန်တဲ့ခန္ဓာလေးရတယ်ဒီလိုရတဲ့ခါလေးမှာ အပေလေးပါးကလွတ်မြောက်တဲ့နာသကကြောင့်အထုပ်ကိုရအဲ့ဒါဘာလို့ဆိုဒီနေ့ကပြောခဲ့တဲ့အကြောင်းကျိုးလေးသိလာရင်တဲ့အခုပြောတဲ့မြင်တိုင်းကြားတိုင်းဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းမှားရတဲ့အာယုန်နဲ့မှားစိတ်မှားတဲ့အာယုန်နဲ့မှားစိတ်ယုံနေတာပိုင်းခြားသိလာရင်အာနာမရူပပဲရှိတာညာနာယုတ်ပိုင်းခြားသိပုဂ္ဂိုလ်သားတော်ဒီထဲမရှိဘူးသိစရာအာယုန်ယုံနဲ့သိနေတဲ့စိတ်နာဒါလေးတခုရှိတာပဲယခု ရှုမှတ်နေတဲ့အတွင်းမှာပုဂ္ဂိုလ်သတ္တဝါမရှိသလိုရှိကလည်းပုဂ္ဂိုလ်သတ္တဝါရဲ့လိုမရှိဘူးဒီလိုအာယုံနဲ့အတိအာယုံနဲ့အတိရှိတာနောက်ကာလလည်းပဲဒီလိုအာယုံနဲ့အတိအာယုံနဲ့အတိရှိမှာပဲပုဂ္ဂိုလ်သတ္တဝါအကောင်းတယ်လို့မရှိဘူးသဘောတရားများပဲလို့ပိုင်းခြားနေတာနာမရူပပရိစ္ဆေညာဒိဋ္ဌိဝိတ္တုကြီးပြောတယ်အဲဒီတိုးတက်လာတဲ့ခါကျတော့အကြောင်းကျိုးလေးအကြောင်းကျိုးလေးအကြောင်းရှိတော့အကျိုးတွေဖြစ်တာရှင်းနေပါရင်ဆိုရင် ရှင်းကကြည့်လို့ယခုဘဝဆရာကြီးတဲ့ရှင်းကကြည့်လို့ယခုဘဝမှာကောင်းဆိုးရင်မြင်ရကြားရတွေ့ရသိရကံရှိတယ်ဆိုတော့ကံပါတဲ့ကသူကအဝိဇ္ဇာတို့တဏှာတို့ဥပါဒါတို့ဆိုတာလည်းပါသေးတာပဲအဝိဇ္ဇာတဏှာဥပါဒါကံ၄ပါးသို့တော်လည်းပဲအချင်းချင်းပါချင်းကာမဝုလို့ခေါ်တယ်သူကဒီကအကြောင်းရှိလို့အကောင်းဆိုးတွေကိုတွေ့ပြီးနေရတယ်ကောင်းဆိုးတွေတွေ့ပြီးနေတာအကျိုးတရားတွေပဲဒီကူက ကောင်းတာမြင်ရမကောင်းတာမြင်ရကောင်းတာကြားရမကောင်းတာကြားရကောင်းတာနာရမကောင်းတာနာရကောင်းတာစားရမကောင်းတာစားရကောင်းတာတွေ့ရမကောင်းတာတွေ့ရအဲကောင်းတဲ့အာယုန်တွေကိုသိကူးရောက်ပြီးတော့သိရမကောင်းတဲ့အာယုန်တွေသိကူးရောက်ပြီးတော့သိရတယ်ရှင်းကံကြောင့်အကုသိုလ်ကံကြောင့်မကောင်းတာတွေတွေ့ရတယ်ကုသိုလ်ကံကြောင့်ကောင်းတာတွေတွေ့ရသည်အကြောင်းကံရှိလို့အကျိုးတရားတွေဖြစ်နေတာပဲ ကျောင်းကံနဲ့အကျိုးတရားပဲရှိတယ်။ဒီခုပြစ္ဆုတ်ပါနေလည်းပဲကိုယ်ကျင်တဲ့စိတ်ရှိလို့ကိုယ်ရုပ်တွေဖြစ်သည်ကိုယ်အောင်လည်းဘယ်သူမှလုပ်ပေးတာမဟုတ်တဲ့မှာကိုယ်အောင်လုပ်တတ်တဲ့ငါးကောင်သရဝါကောင်ပုဂ္ဂိုလ်ကောင်မရှိဘူးကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်လှုပ်ရှားရုပ်ကလေးဖြစ်သွားတယ်ဆိုင်းတဲ့စိတ်ကြောင့်ဆိုင်းရုပ်လှုပ်ရှားရုပ်ဖြစ်တယ်ဆိုင်းတဲ့စိတ်ကြောင့်ထိုင်ရုပ်ဖြစ်တယ်ထိုင်တဲ့စိတ်ကြောင့်ထားရုပ်ဖြစ်တယ်သွားတဲ့စိတ်ကြောင့်သွားရုပ်ကြွတဲ့စိတ်ကြောင့်ကြွားရုပ်လမ်းရုပ်ထားရုပ်စသည်ဖြင့်ကိုယ်မူရာတွေပြုမြင်နေပြုနေရတာ အကြောင်းစိတ်ကလေးကြောင့်အကျိုးအကျိုးတရားလေးတွေဖြစ်အာယုံကြောင်းလေးတွေပေါ်လို့မြင်ပြီးကြားပြီးအစားရှိတော့နာတရားလေးတွေဖြစ်အာယုံမရှိရင်မသိနိုင်ဘူးမြင်ကြမရှိဘဲနဲ့မြင်လို့ပဲသိလိုက်တော့ကြားကြမရှိဘဲနဲ့ကြားလို့မမြင်ဘူးအာယုံကြောင်းလေးတွေရှိတော့အာယုံရှိရာကိုလိုက်ပြီးတော့အတိလေးတွေလျှောက်ပြီးတော့ပြင်အတိလေးတွေကနာတရားတွေအဲအာယုံကြောင်းကြောင့်အတိနာတရားဖြစ်ပြီးစိတ်ကြောင်းကြောင့်သွားမှု ရမှုထိုင်မှုကိုယ်မှုဆမ်းမှုအစရှိတော့ကိုယ်မူရာရုပ်တွေပြင်းနေသည်ဒါဒီဟာနှစ်ခုစလိုက်ရင်ပုဂ္ဂိုလ်သားတော်လို့ထင်ရတော့တာပဲအဲမြင်ရာရှိတော့မြင်သွားတာကိုပဲပုဂ္ဂိုလ်သားတော်ထင်နေတာကိုအမှန်စင်စစ်ကတော့ပုဂ္ဂိုလ်သားတော်မဟုတ်မြင်ရာအကြောင်းရှိတော့မြင်တာပဲကိုယ်ရင်တဲ့စိတ်ကြောင့်ကိုယ်လိုက်ထုတ်လိုက်တာလေးကိုပဲပုဂ္ဂိုလ်သားတော်လို့ထင်တယ်အမှန်စင်စစ်ကတော့ကိုယ်အောင်လို့ ပြုပြင်ပေးတဲ့ပုဂ္ဂိုလ်သားတော်လည်းရှိတာမဟုတ်ကိုယ်ကျင်တဲ့စိတ်ကလေးကြောင့်ကိုယ်ရုပ်ဖြစ်တာသူ့ထုတ်ကျင်တဲ့စိတ်ကြောင့်သူ့ရုပ်ဖြစ်တာဒါပဲရှိတယ်အဲတော့ဒီအကြောင်းနဲ့ဒီကျိုးများရှိတယ်ဆိုတော့ရှင်းရှင်းသဘောကျလာလို့ရှိရင်ပြည့်စရာပရိက္ခညာသင်္ခါဝုဒနာဝိသုဒ္ဓိဖြစ်တယ်အဲဒီညာရောက်လို့ရှိရင်ဖြစ်ရင်အဲဒီညာတော့ရောက်လို့ရှိရင်သုလာသောတာပန်ဖြစ်တယ်လို့ဒီနေ့ကဟောခဲ့ပါပြီဒီနေ့ကဟောခဲ့ ယုံနာနဝအကြောင်းကျိုးမြတ်သိကသုသောတာတတိမြဲရပဲမကြမိန်ဟာဝိသုမှာဝိသုရိမကဆိုတဲ့အတိုင်းဒီနေ့မဆိုရသေးဘူးအခြေခံနေပြောနေရတာလေယုံနာနဝယုံနာနဝ ကြောင်းကျိုးမြတ်သိကသုသောတာသုသောတာ တာနှစ်ပါးမြတ်မတိုင်းမတိုင်းယုံနေတာနှစ်ခုသာရှိတယ်အကြောင်းနဲ့အကျိုးမျှကြီးတယ်ပဲလို့အဲဒီလိုညာနဲ့ရှင်းပြီးတော့ကြတော့ပြင်သုလသောတာပန်ဖြစ်ပါပြီ။ဘာအကျိုးရသလဲဂတိမြဲရပဲမကြမင်းဟာဘုဒ္ဓဘာဂတိမြဲပြီတဲ့ဒီဘုရားပဲလေးပါးကြားနိုင်ဘူး။ဆိုရမယ်ဂတိမြဲရပဲမကြမင်းဟာဝိသုမ္မာ ောင်းကျိုးနှစ်ခုသိလို့ရှိရင်ဘယ်လေးပါမကြနိုင်ဘူးဂတိမြဲပြီလူဝနာဘဝဖြစ်ဖို့ပဲရှိတယ်ဆိုတော့တော်တော်အားကိုးရတာပါလေတော်တော့ဗလားလို့မေးကြပြီးတော့ ကြောင်းကျိုးနှဝါသိယုံမြအာရမနေရသာအဲဒီကြောင်းကျိုးလေးသိယုံနဲ့သုလာသရသိယုံနဲ့ကိစ္စပြီးပြီဆိုပြီးတော့အာရမနေနဲ့ဟောဆက်ပြီးအာထုတ်ပါအောင်လို့ဆိုလိုပါတဲ့အတိုင်းဆိုရမယ်27ဖိုင်နာမှာ27ရောက်တော့ကြောင်းကျိုးနှဝါသိယုံမြအာရမနေရသာ နာရှိတဲ့ယောဂီမှာစကားသာရှိသေးတယ်မရာတရားတောင်မှသရတ္တနာမဖြစ်တတ်သေးပါဘူး။သာမြင်ရတော့ပဲဖြစ်စိတ်မတန်သေးဘူးဆိုတာ။ ဆက်လက်ရှုကဖြစ်ပြဲမြမဟုတ်ကြသိနိုင်ပါအဲဒီကရောင်ကျိုးသိုံနဲ့အားမရပဲနဲ့ဆက်ပြီးတော့ရှုလို့ရှိရင်ပါတယ်သိမယ်ဆိုရင်ယုံနာနဲ့ခဏမစက်ဖြစ်ပြဲနေတာတွေကိုကိုယ်တိုင်တွေ့ပါလိမ့်မယ်ဆိုရမယ်ဆက်လက်ရှုကဖြစ်ပြဲမြမဟုတ်ကြသိနိုင်ပါဆက်လက်ရှုကဖြစ်ပြဲမြမဟုတ်ကြ တာနဲ့ကြမနေပဲဆက်ပြီးတော့ရှင်မြဲကျူးသွားလို့ရှိရင်အဖြစ်အပျက်ကိုသိနိုင်ပြီဖြစ်ပြီးပြတ်သွားတဲ့သဘောမျှကြီးတယ်ပဲဆိုတာကိုယ်ပိုင်ညာနဲ့ရှင်းပြီးတော့သိနိုင်တယ်။အောင်းနေပိန်နေထိုင်နေထိရမြင်နေကြားရစတဲ့ပြည့်ပေါ်တိုင်းပေါ်တိုင်းဆက်ပြီးတော့မှနေသူခိုက်တာနဲ့သူဖြစ်ပြီးပြတ်သွားတာတွေသိရအထူးအားဖြင့်ဝေဒနာတွေ ဝေဒနာတွေညောင်းတယ်ညောင်းတယ်ပူရယ်ပူရယ်နာရယ်နာရယ်စသည်ဖြင့်မှန်မှန်မှန်နဲ့ပြုတ်ကုန်တော့ခါတယ်တွေ့ရအစပေါ်လာတာပြီးတယ်ပြောက်တော့တယ်လည်းပြီးတယ်ဆိုတော့ဘုံနဲ့စသိကာလမှာကဘုံနဲ့ချင်းချင်းချင်းပြောက်သွားတာမဟုတ်ဘူးတော်လေးကြာမှညောင်းတာပူနာတာကျင်နာကြခဲတာလေးတွေဖြည်းဖြည်းသေးသေးမှိမှိပြီးတော့ငဲငယ်ပြီးတော့ပြုတ်ကုန်သွားတာ စိတ်ကူးတွေဆိုရင်တော့သူကပြောက်လဲပါစိတ်ကူးဆိုရင်လည်းစိတ်ကူးမှလည်းခြင်းလို့ပြောက်တော့ခြင်းပေါ်လာတဲ့အာယုန်တွေလည်းရှိတယ်ခြင်းပေါ်လာတဲ့အာယုန်တွေရုပ်ပုံတွေအမျိုးမျိုးတွေပေါ့တချို့လည်းကောင်းတဲ့ရုပ်ပုံတွေပေါ့တချို့လည်းမကောင်းတဲ့ရုပ်ပုံတွေပေါ့တချို့လည်းတော်တွေတောင်းတွေတစ်ပင်တွေအဲတချို့လည်းဘုရားရဟနာပုံတွေယူလည်းပဲလူပုံတွေမိတ်ဆွေပုံတွေဘာပုံတွေညာပုံတွေပေါ့လေဒါတွေလာပြီးတော့ပေါ်အနန္တမှာ တကယ်ရောက်နေတော့တကယ်ဟုတ်တယ်လို့ပဲသီပိသတာရင်မြင်ရဒါလည်းထူးဆန်းတော့မဟုတ်ပါဘူးခြေတုံးကလည်းဒီလိုစိတ်ကူးတွေဟာရောက်နေတာပဲတောတွေစိတ်ကူးလိုက်တောအယုံရောက်တောင်တွေစိတ်ကူးလိုက်တောင်အယုံရောက်သို့တော်လည်းမပြီးဘူးဟာတော့အမေရိကမှားကြည့်တော့တောင်မှရေးရေးပဲတဲမပြီးဘူးအဲဒီတရားထုတ်နေရကြတော့ဒါကပိပိသတာပေါ်တယ်ဒီကမြင်မှုကြဘူးတွေ့ဘူးတဲ့ဥစ္စာတွေမြင်မှုကြဘူးတာနဲ့အလားတူဖြစ်တဲ့အာယုံတွေပိပိသတာကြီးတခါလဲ မျက်စိနဲ့မြင်ရတယ်ထင်ရှားရှားကြီးကိုပေါ်လာဘာလို့လို့လဲဆိုဒါကတမာရီတကိုးကိုတမာရီရစွမ်းတမာရီရှိနေတော့အာယုံကပိပိတကထင်တာမှန်မလို့နဲ့ကြည့်လို့ရှိရင်သေးသေးလေးတွေလည်းကြီးကြီးဖြစ်ပြီးထင်တယ်လို့ပဲမပြီးမသားလေးတွေလည်းပိပိတကကြီးဖြစ်ပြီးထင်တယ်လို့ပဲပဂရိမျက်စိနဲ့ကြည့်လို့ရှိရင်တချို့သေးသေးမမလေးတွေကမမြင်ဘူးမှန်လို့နဲ့ကြည့်တော့မြင်ရမြင်ရုံမဟုတ်ဘူးခကြီးကြီးဖြစ်ပြီးတော့လည်းထင်တယ်ပိပိတကကြီးဖြစ်ပြီးတော့ထင်တယ်အသေးစိတ်ကလေးတွေလည်းကိုယ်ကကြည့်ရသိရတယ် ဒါမျက်စိတကောမဟုတ်ဘူးဒါမှမလူရတကောပဲအဲ့ဒါလိုပဲတရားထုံးနေတဲ့ပုဂ္ဂိုလ်မှာဗရမကဆိုလို့ရှိရင်တော့ဒီလိုအာယုန်တွေကစိတ်ကူးရင်ပေါ်တဲ့အာယုန်မျိုးတွေကမပေါ်ပါဘူးမိမ့်မိမ့်မိမ့်မိမ့်လုံးမပေါ်ဘူးလို့တော့မြင်ရပါတယ်ပေါ်ရင်လည်းမိမ့်မိမ့်မိမ့်မိမ့်မပြီးမသားပဲအခုတော့ပြပိသားသားကြီးတွေထင်လာတယ်ဒါဘယ်သူမှလာပြီးကြတာမဟုတ်ဘူးသူကနတ်ကလာပြတယ်လို့လို့နတ်ကလာစကားပြောတယ်လို့ဘာလို့လဲဘာမှမဟုတ်စိတ်ကူးတွေကပြင်းတယ် ကျိုနားထဲမှာနာကလာပြောနေတယ်နားကပြောတာဟုတ်ပါဘူးကိုယ့်အကောခါတိုင်းခါတိုင်းသိကူးတာမျိုးတွေပဲအခုနားထဲတကယ်ကြားတယ်လို့လာပြီးတော့ကျင်းနေတယ်အိမ်မက်များနဲ့တူပါတယ်အိမ်မက်အိပ်ပျော်နေတော့မြင်စရာလည်းပဲမြင်လို့ဖြစ်မလဲမျက်စိမှိတ်တာပဲမြင်စရာမရှိပါဘူးဒါပေမဲ့လည်းမြင်တဲ့နေရာချင်းလည်းအိမ်မက်ကမဲ့ကြားစရာလည်းမရှိဘူးဆိုဒါပေမဲ့ကြားတဲ့နေရာချင်းလည်းသူအိမ်မက်မက်ကစားစရာဆိုတာဝေးရောပဲလို့သာဒါပေမဲ့လည်းအိမ်မက်တဲ့တစ်ခါတစ်ခါစားစရာတွေလည်းပဲတွေ့ရပြီးတော့ သွားလာနေတဲ့အနေမျိုးကလည်းရှိသေးတယ်အိမ်မက်ထဲအိပ်ကျော်နေတာပဲလှုပ်တော့မှမလှုပ်ဘူးဒါပေမဲ့လို့သူကသွားလာနေတဲ့အနေမျိုးဒါလည်းဘေးကအန်တက်ရှိပြေးသွားနေတဲ့အနေမျိုးအဲအဲဘုရားသူများကိုလိုက်ပြီးတကလားနှိမ့်ဆက်မလို့အတင်းလိုက်နေတဲ့အနေမျိုးစသည်ဖြင့်အမျိုးမျိုးပေါ်တယ်အဲ့ဒါတွေအိတ်နေတာပဲသုံးမှမလုံးနိုင်ဘူးဒါပေမဲ့လို့အနေသွားနေတဲ့အနေမျိုးလည်းသင်သားပဲအမျိုးမျိုးပဲအဲ့ဒါဘာဖြစ်လို့အိမ်မက်ထဲမှာပြီးတော့ပြည်ပြည်သားကြီးမဟုတ်တာတွေကြောက်နေတာတော့ အဲ့ဒီမှာလည်းဘဝင်စိတ်ကထပြီးတော့ဖြစ်တယ်ဘုံကလည်းတမာတိတစ်မျိုးပဲဟာကိုစိတ်တစ်မျိုးကြီးဖြစ်နေတာထပြီးတော့စိတ်ကူးတွေဖြစ်တော့အဲ့ဒီစိတ်ကူးတွေကတကယ်မြင်ရတယ်လို့တကယ်ကြားရတယ်လို့တကယ်တွေ့ရတယ်လို့တကယ်ဟုတ်တယ်လို့အိမ်မက်တွေဖြစ်ပြီးတော့ရှင်းတာစိတ်ကူးပဲဒီမှာလည်းအခုတရားထုတ်နေရင်လည်းသမာဓိနဲ့အောင်းနေပိန်နေထိုင်နေအထိရသမာဓိမှားမှားအောင်စိတ်ကလေးတစ်ခါလဲစိုက်ကနေစိုက်ကနေတစ်ခါလဲကြာပြီးတော့နေတော့ အဲ့ဒီကထွက်ပြီးစိတ်ကူးလေးဖြစ်တာကိုတမင်တကာစိတ်ကူးတယ်လို့လည်းမဟုတ်ပါဘူးအဲစိတ်ကူးလေးကဝင်းဝင်းဖြစ်လာအဲ့စိတ်ကူးကပြပိသားသားဖြစ်ပြီးတော့ထင်လာတာတကယ်အာယုန်နဲ့တကယ်တွေ့ရတယ်လို့တကယ်ဟုတ်တယ်လို့တကယ်ထင်ရအဲဒါကြီးမှားရတယ်မှားရတယ်အဲဒါကြီးဝန်းလည်းဝန်းလည်းမပါဘူးစိတ်လည်းမပြည့်ရဘူးသို့တော့သမာဓိလေးဖြစ်လာပြီဆိုတော့သိရတယ်သမာဓိဖြစ်လို့လည်းထင်တာသမာဓိမဖြစ်ရင်ဒီလိုပြပိသားသားမထင်ဘူးကိုယ်ရဲ့ဝေဒနာတွေဖြစ်တာလည်းဒီတိုင်းပဲဝေဒနာတွေသဗ္ဗဂရိအားဖြင့်လည်းရှိနေတာပဲကိုယ်ထဲမှာညောင်းတာပူဒနာစာကျင်နာကြိုက်ခဲတာတွေရှိနေတာ ဒါပေမဲ့လို့ပဂရိစိတ်အနေအချင်းတော့ခုနမျက်စိမုံနေတဲ့ပုဂ္ဂိုလ်မမြင်ရသလိုမြင်များလဲသေးသေးမွားမွားလေးမြင်နေတယ်လို့ပဲအဲငါသာကျင်နာကြိုက်ခဲတာတွေသိမထင်ကြဘူးပေါ်ပြန်လည်းပဲဒီလိုပဲသာမြင်ရပဲမခံတာအောင်မရှိဘူးတရားထုတ်နေရင်ကြတော့သမာဓိနဲ့ဆိုတော့အဲ့ဒီဟာတွေကမှန်မလို့မှန်မလို့နဲ့ကြည့်လိုက်တဲ့အခါကြီးကြီးဖြစ်ပြီးထင်လာတယ်လို့ဆိုတာနာသာကျင်နာကြိုက်ခဲတာတွေကအကြီးကျယ်ဖြစ်ပြီးမခံတာသာဖြစ်ပြီးတော့ထင်လာတယ်ဘာမှလည်းမဟုတ်ဘူးသူက အဲ့ဒီနေမမှပဲနဲ့ရလိုက်လေကြောက်သွားတာပဲမှတ်ရင်လည်းကြောက်တတ်ပါလေအဲ့ဒီမှာရှုရမှတ်ရအဲ့တော့ဝေဒနာတွေပေါ်လာရင်မှမှရင်မှရင်ကြောက်သွားတာတွေ့ရလိမ့်မယ်အာယုန်တွေလည်းပေါ်လာရင်မှမှရင်မှရင်ကြောက်သွားတာတွေ့ရလိမ့်မယ်ကိုဒီမှာအာထုတ်ပြီးတော့ယောဂီတွေကတော့လည်းတွေ့ပြီးသားလမ်းစဉ်တွေပါပဲသိကူးတွေမှမှရင်မှရင်ကြောက်သွားတာတွေ့ပြီးတော့ပေါ်ပြီးကြောက်တာလည်းမမြဲတဲ့တရားပဲ နေသံခရထေနာခရထေနာကုံသွားသောနဲ့သဘောကြောင့်နေသံမမြဲကုံကုံသွားတယ်ကြောက်ပြုတ်သွားတယ်တော့အသိဉာဏ်ပေါ်လာတာအနေသဉာဏ်ပဲပဂရိပင်ကိုအားဖြင့်ဆိုရင်ဒီလိုပေါ်လာတဲ့အာယုန်တွေလည်းကြောက်သွားတယ်လို့မထင်ဘူးအဲဒီလိုအာယုန်ကိုသိမြင်နေတဲ့စိတ်လည်းကြောက်သွားတယ်လို့မထင်ဘူးတကူတည်းတယောက်တည်းထင်နေတာကိုဘယ်ကြောက်လိမ့်မှာတော့အသိဖြစ်လာတယ်လည်းမထင်ဘူး အဲရင်ကရှိပြီးသားစိတ်ကပဲအခုမြင်သွားတယ်ကြားသွားတယ်တွေ့သွားတယ်သိသွားတယ်ဒီလိုထင်တာဝေဒနာတွေပဲမလို့ရင်ကရှိနေတဲ့ငါကပဲဒုက္ခကြောင့်နေတယ်ဆင်းရဲနေတယ်ဒီလိုထင်တာသူအသိဖြစ်လာတယ်ထင်တာမဟုတ်ဘူးအခုဖြစ်ခဲ့ဖြစ်ခဲ့ဖြစ်ခဲ့ကလေးတွေလိုက်ရှုနေတဲ့ခါကျတော့အသိဖြစ်လာတယ်ထင်တယ်အသိအသိကြီးအဟောင်းမကြည့်ဘူးဖြစ်ဖြစ်ပြီးတော့တော့ကြရင်သူ့နေနဲ့ပျောက်သွားပြီတော့ကြရင်ပျောက်သွားတော့ကြရင်ပျောက်သွားတွေ့ရတော့ရာဒေနာကုံညင်းတဲ့သဘောကြောင့်အိဋ္ဌာမမြဲကုံပူတော့လည်းမမြဲတဲ့တရားပဲသူရှိကမသိလို့တော့ အခုရှုမှတ်နေတော့ဖြစ်ပြီးကြောက်တော့တာမမြဲတဲ့တရားကြီးပါလားမမြဲတာနှစ်သက်တာဝါမရှိတဲ့ဆင်းရဲကြီးပါလားအဲဆင်းရဲဆိုတာခံခဲ့တဲ့ဆင်းရဲလည်းရှိတယ်ဒါမှခဲပဲနဲ့ဖြစ်ပြီးကြောက်လို့မမြဲတော့ဘာမှအသုံးမကျအားမကိုရလို့လည်းပဲဆင်းရဲလို့ခေါ်ရတာရှိတယ်နှမျိုးပဲသူသဘောတိုင်းသူဖြစ်ပြနေတော့ပုဂ္ဂိုလ်သားတော်ရဲ့ပဲခေါ်လို့ဖြစ်နေမှာတော့သတိပုဂ္ဂိုလ်တွေနေရာချင်းတော့တလုံးတစ်ဘဝလုံးရောက်တဲ့တကိုယ်တွေအသက်ရှင်နေတယ်ထင်တာကိုအသက်ရှင်နေတယ်နော်အတ္တကောင်ကြီးအကောင်တကယ်ကြီးနေတယ်ထင်တယ် အခုကြည်ရင်မှရင်တခါလဲကြောက်ကြောက်သသာတွေ့ရတာပဲအတ္တကောင်ရှိမလဲသူကသူဖြစ်ပြနေတဲ့သဘောတရားတွေပဲအပြေမှာတိုက်ခတ်နေတဲ့လေတွေများလို့ပဲသူသဘောတည်းသူကသူဖြစ်ပြတယ်အဲဒါတွေ့ရတော့အနတ္တပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့အစိုးမရတဲ့အနတ္တတရားပဲသဘောတရားများပဲဒီလိုလည်းပဲသိတယ်အနိစ္စဒုက္ခအနတ္တတွေသိရဲ့အဲဒီလိုသိရကနေပြီးတော့ကျူဝများတဲ့အခါမှာဖြစ်ပြကလေးတွေများများပိုင်းခြားပြီးတော့သိလာတယ် ဖြစ်ပြီးကျဖြစ်ပြီးကျဖြစ်ပြီးကျခဏတစ်ဖြုတ်တီးနေတာလည်းလုံးမရှိဘူးဖြစ်ပြီးကြောက်သွားတာကြီးတဲ့တွေ့ရတယ်အဲဒီလိုထီအောင်တီးနိုင်မယ်တဲ့ဒါကိုပြောတာဆက်ရဆက်လက်ရှုကဖြစ်ပြမြမုတ်ချသိနိုင်မှာဆက်လက်ရှုနေလို့ရှိရင်အောင်သာလည်းပဲဖြစ်ပြသွားတာပဲဒီပြသွားတာမှတည်ကြီးနဲ့အပိုင်းပိုင်းနေကြည့်ပါလေတကူတည်းမဟုတ်ဘူးပိန်သားလည်းဖြစ်ပြသွားတာကိုယ်ရဆန္ဒတွေလည်းဖြစ်ပြသွားတာပဲ သွားတာလားငါချပါတယ်ဖြစ်ဖြစ်သွားတာပဲကိုယ်ကညောင်းတာပူနာကြီးခဲခဲတာဖြစ်ဖြစ်သွားတာစိတ်ကူးတွေလည်းဖြစ်ဖြစ်သွားတာပဲမြင်လာကြတာတွေလည်းဖြစ်ဖြစ်သွားတာအာယုန်နမိတ်တွေထင်လာတယ်ဖြစ်ပြီးဖြစ်ပြီးရုံနဲ့ရုံနဲ့ဖြစ်ဖြစ်သွားတာကိုဘယ်ဟာမှတည်ရနေတာမရှိဘူးသူခိုက်တာလည်းသူဖြစ်ပြီးတော့ဖြစ်ပြဖြစ်ပြဖြစ်ပြဆိုတချို့ဖြစ်ပြဖြစ်ပြနဲ့ဆိုပြီးရှုနေတာရှိပါတယ်အဲဒီတော့ဆိုတာကတော့လူရင်းမဟုတ်ပါဘူးဆိုပြီးရှုနေတယ်ခါတရံကြတော့သမာဓိအားကောင်းတဲ့ကသူထင်မြင်နဲ့ထင်မှာပေါ့လေသို့တော်လည်းပဲ မိမိရရမရှိလို့ရှိရင်သူကသဘာဝကျအထင်မြင်မှအထင်မှာအခုဖြစ်ဖြစ်ခိုက်ပြက်ခိုက်ကိုတကယ်လိုက်ပြီးတော့ရှုနေတဲ့ပုံကအဲ့ဒီဖြစ်ပြက်တွေကိုကိုယ်တိုင်သိချာသိရတာဒီလိုဖြစ်ဒီလိုပြက်တယ်ဆိုလက်နဲ့ကင်ကြည့်လို့သိချာသိရအဲ့ဒီလိုသိတာဥရိယပြညာခေါ်တယ်ဥရိယပဲရဖြစ်ပြက်ကိုသိတာယုတ်တရားရဲ့ဖြစ်ပြက်နန္တရားရဲ့ဖြစ်ပြက်ဒီလိုအားဖြင့်နှမျိုးပဲ ရုပ်အာယုံတွေရှုတဲ့အခါယုတ်တရားအဖြစ်ဖြစ်တယ်ရှုပြီးတဲ့နာလေးအဖြစ်ဖြစ်လဲဒီကလည်းဖြစ်နေတာနာတရားတွေရှုတဲ့အခါဝေဒနာရှုတယ်စိတ်ကိုရှုတယ်ဆိုတဲ့အခါတွေမှာနာတရားရှုတဲ့အခါနာတရားရဲ့ဖြစ်ဖြစ်ကိုသိရအဲဒီမှာလက္ခဏာတွေခွဲလို့ရှိရင်တစ်ခုတစ်ခုမှာလက္ခဏာအပြစ်မှာ၅ခုအပြစ်မှာ၅ခု၁၀၁၀ရှိတယ်ယုတ်ခန္ဓာမှာ၁၀အဲဝေဒနာခန္ဓာ30ပညာခန္ဓာ30သင်္ခါရခန္ဓာ30ဝိညာဉ်ခန္ဓာ30ဆိုတော့ 30ပေါင်း5လေးဆိုတော့50ရှိတာကိုသမပညာသာလက္ခဏာဆိုပြီးတော့ဒကာတွေကကြီးကျူးထားတယ်အညီအမျှ50ရှိတဲ့လက္ခဏာတွေကိုသိတဲ့ညာတဲ့လက္ခဏာပေါင်း50စိတ်ပြေကိုသိတဲ့လက္ခဏာ50ရှိတဲ့ဥရိယဗျာညာရတယ်။သာဝေကျမ်းကမှဖွဲ့နွယ်ပြီးတော့ဆိုတာပါပဲ။မန်ကတော့မှတ်တိုင်းမှတ်တိုင်းဖြည့်ဖြည့်ဖြည့်ဖြည့်ဖြည့်ဖြည့်ပေါ်ပြီးကြောက်ပေါ်ပြီးကြောက်ပေါ်ပြီးကြောက်အဲ့ဒါတွေသိနေတာပါပဲ အဲ့ဒါကိုပြောတာသူကလက္ခဏာ90တွေကတော့အကျေချက်ပြီးတော့ဖော်ပေါ်နေတယ်ဆိုထားတာသူအဲဒီလိုဖြစ်ပြတယ်ပြီးတဲ့အခါကလာအယောင်အလင်းတွေပေါ်တယ်တဲ့အယောင်အလင်းတွေဒါပေါ်ဘူးတဲ့ပုဂ္ဂိုလ်တွေမှာသင်ကြားနေပါသူလည်းနည်းနည်းပေါ်သူများများပေါ်နည်းနည်းပေါ်တဲ့ပုဂ္ဂိုလ်ကိုသင်ကြားတာပေါ်ဘူးတဲ့ပုဂ္ဂိုလ်တွေကမသင်ကြားသေးဘူးတချို့ဒီလိုအယောင်လင်းတော့မတူဘူးတဲ့ပုဂ္ဂိုလ်တွေကရှိသေးတယ် တရားအာမထုတ်လို့မလို့ဘူးတဲ့ပုံကိုယ်တွေတော့အာဟောကြရမရှိပါဘူးသူကတော့အာမမထုတ်ပဲအောင်အာမထုတ်ပဲနဲ့ပဲလည်းကားလာတွေ့မလဲတွေ့နိုင်မှုတချို့အာထုတ်ရင်လည်းမတွေ့တဲ့ပုံကိုယ်ရှိတယ်အာထုတ်တော့ဆရာနည်းနည်းတရားကြကြအာမထုတ်ဘူးအဲဆရာနည်းနည်းတရားဆိုလည်းပဲမှန်မှန်ကန်ကန်ပေါ့လေနီးမှလမ်းမှနဲ့အာမထုတ်သူ့ဆရာနဲ့သူတို့ရှိရင်ရှိမှာပေါ့ဒါပေမဲ့လို့သမာဓိဖြစ်လာအောင်သူပြောတဲ့ဥရိယပညာဖြစ်လာအောင် အချိုးကျတဲ့ပြစ်ခတ်ယုံနာရှုမှတ်တယ်ဆိုတဲ့ဤကိုမရဘူးအဲ့ဒီဤတိုင်းမဟုတ်ဘဲနဲ့ဒီလိုဤနဲ့ဆိုရင်အပြည့်ပြည့်ကိုမသိပဲလည်းရှိရပါတယ်ချို့တော့ချို့လည်းပဲပါမိထူတာနဲ့ပါမနီးနေကြကြရနာမဟုတ်ဘဲနဲ့အထုတ်ရင်နဲ့အဲဒီလိုအယောင်နှင်းတို့ဗီတိပါဒာတိတို့ဖြစ်တာတွေလည်းနည်းနည်းပါးပါးရှိပါတယ်။နည်းနည်းပါးပါးတော့ရှိတယ်။တော်များတော့လည်းနီးနီးကြကြရနာနာအားထုတ်လို့ရှိရင်ဒီဝိရိယပြညာကရောက်ခဲပါတယ်။အမှန်ရောက်ခဲတဲ့ဥစ္စာပဲ။နီးနီးကြကြရနာနာအားထုတ် ဆရာနာနာအားထုတ်လို့ရှိရင်တော့တချို့လဲ3-4ရက်အတွင်းနဲ့ရောက်တာပါတယ်တချို့လဲ9ရက်အတွင်းတော့ရောက်ပါတယ်9ရက်အတွင်းတော့ရောက်တာများတချို့လဲ10ရက်အတွင်းတော့မှရောက်တယ်ရှိတယ်အဲကျူးကျူးဆဆအားထုတ်လို့ရှိရင်ဒီဥရိယပညာညာဖြစ်ပြကလေးတွေဒီတယ်မှတ်တိုင်းမှတ်တိုင်းဖြစ်လိုက်ကြောက်လိုက်စပေါ်လာလိုက်ကြောက်သွားစပေါ်လာလိုက်ကြောက်သွားလိုက်ပေါင်းသားလေးလည်းဖြစ်ပြီးကြောက်ပိန်သားလေးလည်းဖြစ်ပြီးကြောက်ညောင်းသားပူသားလေးလည်းဖြစ်ပြီးကြောက် စိတ်ကူးလေးတွေဖြစ်ပြီးကြောက်မြင်လာကြတာတွေလည်းဖြစ်ပြီးကြောက်ဘယ်ဟာမှမျက်ကြည်နာမြင်ဖြစ်ပြီးကြောက်နာလေးတွေတဲ့နည်းနည်းများဖြစ်ပေါ်ဖြစ်ပြီးကြောက်နာကြီးတွေတွေ့နေရတာအဲဒီမှာအယောင်လေးတွေပေါ်တယ်အဲဒါမတွေ့ဘူးလို့ရှိရင်တို့ကအယောင်လေးတွေပေါ်တာမယုံတဲ့ပုဂ္ဂိုလ်တွေလည်းရှိတာပေါ်တယ်ဆိုတာမယုံတဲ့ပုဂ္ဂိုလ်တွေဒါကတော့ကြည့်ရမှာပေါ့ဒါလည်းအံဟောစရာမဟုတ်ပါဘူး သူမှမသူမှမတူဘူးပဲဟာကိုမတူဘူးတော့မယုံတာရှိမှာဘုရားလက်ထက်ကလည်းရှိတယ်အခုမှရှိတာမဟုတ်ဘုရားလက်ထက်တုန်းကမြတ်စွာဘုရားမှာရှင်သာရိပုတ္တရာရှင်မောဂလန်စရှိတော့ပုဂ္ဂိုလ်ပုဂ္ဂိုလ်များတွေအများကြီးပဲဘုရုံကအင်းဘိညာဉ်တွေလည်းရသာသမာပါတိလည်းရမေဖို့တွေလည်းအရဟတမေရတဖို့ရအကုန်လုံးအပြည့်စုံတခါလဲအဲလောကဘက်ကနေကြည့်မယ်ဆိုလည်းပဲအမှန်တန်ထူးမြတ်တဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ဆိုဘုရားလက်ထက် တထေပိုင်းကရှိတယ်မင်းပိုင်းကရှိတယ်အမနာစင်သားမြင့်တဲ့ပညာရှိတွေပရောဟိတ်တို့ဘာလို့ခေါ်လဲဘုံသားကြီးတွေပေါ့လေဇမနာဆရာကြီးအိန္ဒိယမှာတော့ဒီလိုဆရာကြီးတွေတကယ်ဆရာကောင်းတွေကပုဂ္ဂိုလ်ကြီးတွေအဲဒီလိုပုဂ္ဂိုလ်လည်းမြတ်စွာဘုရားသာမတရားအထုတ်ပြီးတော့ဉာဏ်နာဖြစ်နေတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ဒါပေမဲ့လို့ဘုရားမယုံတဲ့ပုဂ္ဂိုလ်တွေလည်းရှိသေးတာပဲဟိုတုန်းကလည်းဘုရားမယုံဘူးလို့ဆိုတော့ဘုရားဟောတဲ့တရားတွေပဲယုံနေမှာတော့အခုတော့ ဝိပဿနာရှုလို့အဖြစ်အပျက်တွေသိရတဲ့အကြောင်းလေးတွေတွေ့တယ်ဆိုတော့သူတို့ပဲယုံနေမှာတော့ယုံရင်အကုန်လုံးကြွကုန်မှာပေါ့ဆိုမယုံဘူးမယုံတော့ဘုရားကြီးကိုသူတို့မလာဘူးဘုရားလည်းမနာဘူးနာကြလည်းမယုံမသိနဲ့သူတို့ယိုးသိသိနာတာမဟုတ်တော့ကျိုးလည်းတရားမရပါဘူးအဲတရားအာမထုတ်ဘူးတရားမကျင့်ဘူးဒီလိုနဲ့ပဲသေးကုန်တာတွေအများကြီးပဲဘုရားတဲ့ကအများကြီးဟိုမှာဂိုင်းကွဲတွေအများကြီးရှိတယ်သူကအဲသူတို့နေရာချင်းဆိုရင် ဘောဓမာဘုရားဆိုတာလူပုဂ္ဂိုလ်တူတာမြင်ရတော့ပဲအခုကာလလည်းပဲမြုံတဲ့ပုဂ္ဂိုလ်တွေကဒီလိုပဲအဲဘောဓမာဘုရားဆိုတာဒီလိုမှအပြောကောင်းတဲ့ဆရာကြီးတယောက်နေရာချင်းဒီလိုပဲထင်မြင်နေကြအခုဘုရားကိုယုံကြည်ရဆိုတော့မှလည်းတရားသဘောတွေကိုကြာကြာနာမတူဘူးတဲ့ပုဂ္ဂိုလ်တွေကသူတို့ဒီဥရိယဗျာညာရောက်ပြီးတော့အယောင်လေးနဲ့ဖြစ်တယ်ဆိုတာသူတို့ကမယုံတဲ့ပုဂ္ဂိုလ်လည်းရှိတာပဲကျိုးစာဥတော်ကြီးပါတယ် အဲ့ဒါကတော့သူမသိလို့ရေးတာပေါ့သူမသိလို့သူမတွေ့သူမယုံလို့ရေးတာအဲ့ဒီတော့ပုဂ္ဂိုလ်ကတော့ဒီလိုညာကိုသူမရောက်တော့ဘူးဘာလို့လဲဆိုတော့သူကယုံမှမြုံမရဘူးဟိုသေးတာတွေကကြောညာတာလည်းပဲယုံသူဝယ်သားမှယောဂါကကြောက်မှာမယုံတဲ့လူကဝယ်မစားယောဂါမကြောက်သလိုပဲမယုံတဲ့လူတွေကအာမမထုတ်ပဲထုတ်ပြန်တဲ့နေကြထိထိမိမိမထုတ်တော့ဘာမှမဖြစ်ဘူးနာမရူပပြိစေတာကိုဖြစ်စေတာဝိတုဒ္ဓိကိုကောင်းကောင်းမဖြစ်ဘူး ဝိရပြညာအဝေးကြီးဟာပဲအရောင်နဲ့ပဲတွေ့လိမ့်မှာတော့အဲသူကတိတိကျကျအားထုတ်မှတွေ့တာအဲဒီကျအားထုတ်လို့ရှိရင်တွေ့ပါတယ်ဘုရားရဲရဲတောင်းခံပြီးတော့ညညွန်ကြနေတာတယောက်တည်းတူးတဲ့တယောက်ကောင်းတူးကောင်းမဟုတ်ပါဘူးတချို့ခုတယောက်တည်းကလားခုတယောက်တည်းကလားတရားတွေတွေ့သိပြီးတော့အသင်သားနေမြင်နေပြီးတတိတွေကြတော့ဘာမှမဟုတ်ဘဲနဲ့ဒီလိုဟာတွေလည်းရှိတတ်ပါတယ်အဲ့ဒါကတော့သိသိမကြဘူးဘုန်းကြီးတို့ကဒီလိုမဟုတ်ပါဘူးဘယ်သူကြီးအားထုတ်လို့ရှိရင် ကြီးတဲ့ပုဂ္ဂိုလ်ဖြစ်ငယ်တဲ့ပုဂ္ဂိုလ်ဖြစ်ယောက်ျားဖြစ်မိန်းမဖြစ်ကလေးဖြစ်ပါပဲဖြစ်ဖြစ်သူသာကြာကြာနာနာအားထုတ်လို့ရှိရင်တွေ့တဲ့တရားတွေအကုန်လုံးတွေ့သွားနိုင်ပါတယ်အဲဒီတော့အဖြစ်အပျက်တွေတွေ့တဲ့အခါအယောင်လင်းတွေပေါ်တယ်ဒါဒူကြီးသားပုဂ္ဂိုလ်တွေဆိုတော့ဘာမှမဆောင်ဘူးတကယ်တွေ့တာအဲတို့ကစိတ်ကူးတွေထင်ပါရဲ့တို့ကပြောရတယ်သူတို့လည်းအာမထုတ်ဝင်တယ်သူများဥစ္စာပြည့်အောင်မပြောတာဒါဘယ်စိတ်ကူးဟိုအောင်နဲ့စိတ်ကူးကြည့်လို့ စိတ်ကူးကြည့်ရရဲ့အလွယ်လေးပေါ့သူကဒီလိုစိတ်ကူးလို့ရတာမဟုတ်ဘူးဥရိယပြညာရောက်မှဖြစ်တာပီတိတွေဖြစ်လာတယ်အဲဒီပီတိဖြစ်လာတာတော့စိတ်ကူးလို့မရဘူးပီတိဆိုတာတော့သူကသူတကလည်းသူလူဆန္ဒတကယ်ကိုဖြစ်လာတာပဲလောကကြီးနဲ့ပီတိကလည်းပဲစိတ်ကူးရစိတ်ကူးယုံနဲ့မဖြစ်ဘူးစိတ်ကူးယုံနဲ့ဖြစ်ရင်သိနေရကြမှာပေါ့လောကမှာဝမ်းမြောက်ဝမ်းသာကြီးတဲ့နေရာမှာပေါ့စိတ်ပဲတော့မှညံ့မှာမဟုတ်ဘူးစိတ်ကူးလို့ဖြစ်မှဖြစ်ဘူးသူဝန်သာကြရရှိမှဝန်သာတာ ဝမ်းမြောက်စရာကြီးမှဝမ်းမြောက်ရစရာတွေကိုရတာလို့ရှိရင်တကယ်ရမှမရသေးရင်ဝမ်းမြောက်ရောသေးဘူးအလုံးကိုင်းတွေတကယ်အောင်မြင်မှအဲဒီမှာဝမ်းမြောက်တာအဲကိုယ့်အကြံစီတွေတကယ်ထမြောက်မှအဲဒီမှာဝမ်းမြောက်တာအဲဒီလိုပဲကိုတရားမှန်တယ်ပဲအပြည့်အပြည့်တွေသိလာတဲ့အခါကျတော့လူကမှသူ့မပြောရဘူးမတိုက်တွန်းရဘူးသူ့ဟာသူ့ဟာတော့ဝမ်းသာတယ်ဝမ်းမြောက်တယ်ပီတိတွေဖြစ်လာတယ်ကိုယ်ကနှုတ်နှုတ်ဒီလိုပြန်ပြန် သိုးဆက်ဆက်စတယ်နဲ့တခါလေကိုယ်ထဲမှာပီတိတွေဖြစ်အဲဒီပီတိတွေကလည်းညာနေဝါတဲ့ခါကျပြည့်စုံသွားဩဘာသောပီတိပါတာတွေအသိဉာဏ်မှုကိုငြိမ့်ပြီးငြိမ့်မှုတွေဖြစ်တယ်အဲဒါတွေအစဉ်တိုင်းဖြစ်ရတယ်အဲဒါတွေဖြစ်တော့လဲဝမ်းမြောက်ဝမ်းသာနေလို့ရှိရင်ရှေ့မတိုးဘူးဒီအကြောင်းကျိုးနှောကသိယုံမြအားရမနေရဆိုသလိုပဲအဖြစ်အပျက်သိယုံမြလည်းအားရမနေရဘူးအယောင်လေးနဲ့တွေ့ယုံမြလည်းအားရနေရမှာမဟုတ်သို့တော်လည်းပဲ အထောက်ပံ့တော့ရပါတယ်အဲ့ဒီဟာတွေတွေ့ရတဲ့ကသိကိုတရားထုတ်ပြရရအင်မတန်ကိုအင်အားကောင်းသွားပါတယ်အဲ့ဒီလိုအားကောင်းသွားတော့ဆက်ပြီးအားထုတ်လို့ရှိရင်တဲ့သိလင်သိလင်မသိစင်သိမြင်နိဗ္ဗူဒဆက်ပြီးအားထုတ်ရင်သိတဲ့သိရတဲ့တရားတွေရှူတိုင်းရှူတိုင်းတစ်ခါတည်းသက္ကသက္ကသိပါအပြည့်ပြည့်နှမသိရကအပြည့်ကြီးတဲ့သိနေတဲ့ခါရှိတယ်အပြည့်အကုန်ကြီးတဲ့ပဲဘယ်ဟာမှမမှားလိုက်ပြောင်းနေကုန်နေမရှိတော့ဘူး ဘုရားစမလိုက်ရင်ပျောက်နေကုန်နေအစတုန်းကတော့အထေရရကလေးတွေနဲ့အထေဝတ္ထုလေးတွေနဲ့ရှိသလိုလိုထင်ရတယ်အခုတော့ဘုံမှာမလိုက်လို့ရှိရင်မရှိဘူးမြင်တာမြင်တဲ့နေရာကြီးအာရုံထင်လာလဲမြင်တယ်လို့မှလည်းမရှိဘူးကုန်းနေပြီဘာမှမရှိတာကိုမှားတယ်လို့ပဲကြားတယ်လို့မှားလိုက်လို့ရှိရင်ကြားတာလေးကကုန်းနေပြီဥစ္စာတော့တော့နားထဲမှာကြားရတဲ့အထေဝတ္ထုကလေးလိုပဲသင်္ကြန်ရတွေ့ရတယ်အခုဒီလိုမဟုတ်ဘူးကြားကြားတာလေးကလည်းကြားတယ်မှားလိုက်ကရှိမရှိကြဘူးမှာ အဲတွေးထီတာလေးတွေဒီလိုပဲထီရဲထီရဲဆိုသာရထီရတယ်ထေဝုထုကြီးကိုတကယ်ထီနေတယ်လို့အောင်မရအခုတော့ထီရဲဆိုရင်မရှိကြအောင်ထီရဲဆိုမရှိထီရဲဆိုမရှိကိုယ်ကိုယ်လည်းမရှိသူ့ကိုယ်လည်းမရှိတကယ်လည်းတွေးထီတဲ့သဘောလေးတွေခိုက်တာသူ့ဟာသူဖြစ်ပြနေတယ်တွေ့ရအဲဒီလိုပုံသဏ္ဍာန်ထေဝုထုတွေဆိုတာကိုပြောလက်တွေကိုယ်ရဲဆန်းနေဆိုအစတုန်းကလက်ပုံသဏ္ဍာန်ခြေပုံသဏ္ဍာန်ထေဝုထုကြီးနဲ့တွေ့နေရတာပဲအခုဒီအပြည့်ကြီးတဲ့တွေ့ရတဲ့အခါကျရင်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 ပုံသဏ္ဍာန်ထေရကြီးနဲ့ပညာရောက်တဲ့အခါကျတော့ပုံသဏ္ဍာန်ထေရမရှိဘူးသူကတရေကြီးနဲ့ပေါင်းတန်နေတာလည်းပျောက်ပျောက်သွားတာတွေ့ရတယ်ပညာသွားလည်းတရေကြီးနဲ့ပျောက်ပျောက်သွားတာပဲတွေ့နေဒါရင်ပဲကလည်းတော့မှတ်သိရတဲ့စိတ်ကလေးပါပျောက်တာဒီဟာသိတယ်ဆိုတာနဲ့သိတာလည်းပျောက်သွားတာပဲအဲကိုယ်တယ်ဆိုတာနဲ့ကိုယ်တယ်လို့ရှုလိုက်မှလိုက်တဲ့အတိလေးလည်းပျောက်သွားဟိုကအာယုံကလည်းပျောက်တဲ့ပြင်ဒီကသိလိုက်တဲ့စိတ်ကလေးလည်းပျောက်သွားပြစ်လိုက်တဲ့ခဲလေး အစနာကြားမလို့ပဲပျောက်သွားတယ်လို့ပဲဒီကမှတ်သိတာလေးရတယ်ခါဟုတ်ကုနဲ့ဆိုပြောက်ဟုတ်ကုနဲ့ဆိုပြောက်မှတ်တိုင်းမှတ်တိုင်းကမှတ်ရတဲ့အာယုံရောမှတ်ပြီးတဲ့စိတ်ရောမှတ်ရတဲ့အာယုံရောမှတ်ပြီးတဲ့စိတ်ရောတခါလဲအစင်မပြတ်ပျောက်နေတာအဲဒီလိုပျောက်နေတော့ဘယ်နှစ်သက်သားကြာရှိမလဲပေါ်လာတဲ့အာယုံလေးနှစ်သက်ကြာမရှိဘူးမှတ်နေမှတ်သိနေတဲ့စိတ်လည်းနှစ်သက်သားကြာမရှိဘူးကိလေသာဖြစ်ကြာမရှိဘူးတဲ့နှစ်သက်သားကြာမရှိသလိုမုန်းကြစိတ်ဆိုးကြတွေလည်းမရှိဘူးမာန ဖြစ်စရာလည်းမရှိဒိဋ္ဌိဖြစ်စရာလည်းဘာမှဖြစ်စရာမရှိကိလေသာတွေအကုန်လုံးစင်နေလားမှလို့သိတိုင်းသိတိုင်းနဲ့ဘယ်ကသိသိသိတိုင်းသိတိုင်းဟာသိလင်သိလင်ဆိုတာသိတိုင်းသိတိုင်းလို့ဆိုလို့တယ်မသိရစင်သွားတယ်မမှတ်လို့ရှိရင်အဲ့ဒီအဖြစ်အပျက်တွေမသိဘူးဖြစ်ပြီးပြသွားလို့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေမသိဘူးအခုမှတ်တော့သိတိုင်းသိတိုင်းဟာဖြစ်ပြသွားတဲ့သဘောယုံနာမျှပဲအနိစ္စပဲဒုက္ခပဲအနတ္တပဲဆိုတာကိုယ်ပိုင်ညာနဲ့သိမြင်တာအဲ့ဒီလိုသိမြင်ပြီးတော့ နောက်ဆုံးနိဗ္ဗာန်ရောက်တာနိဗ္ဗုဒ္ဓရောက်လိမ့်မည်တဲ့ချက်ချင်းရောက်တာမဟုတ်သေးဘူးဒီမှာဟိုဆောင်းမမှုတူတူနဲ့ပြီးအောင်လို့ရေးထားတယ်သိလင်းသိလင်းမသိစဉ်သိမြင်နိဗ္ဗုဒ္ဓတဲ့အဲဆိုရမယ်သိလင်းသိလင်းမသိစဉ်သိမြင်နိဗ္ဗုဒ္ဓသိလင်းသိလင်း မသိဆိုတာဝိဇ္ဇာပဲအဲဒီဝိဇ္ဇာกินတယ်တဲ့ပဒလေးကအမှန်ကောင်းတယ်ယောဂီပုဂ္ဂိုလ်တွေလည်းအမှန်သိတယ်တခါမှတခါသိဝိဇ္ဇာတခါဆင်သွားတာတခါမှတခါသိဝိဇ္ဇာတခါဆင်တယ်ဒါကမှရင်ဆရာသိဝိဇ္ဇာဆယ်ခုကင်းစင်သွားခါတရားမှရင်ခါတရားကင်းစင်ခါတတော်မှရင်ခါတတော်ဒီနေ့လုံးမှနေတော့အချိန်အချက်တွေအများကြီးပေါ့အဲမှတ်တိုင်းမှတိုင်းသမာဓိဖြစ်တဲ့အခါမှာအပညာလေးတွေဖြစ်တယ် အဲပြီးသွားတယ်ပြီးသွားတယ်မသိတာတွေရှင်းတာပဲရှိကသူမသိခဲ့လို့ဘယ်လိုထင်ခဲ့လဲအခုဒီဥစ္စာဒီလိုမဟုတ်ဘူးဒီလိုဖြစ်ပြနေတဲ့တရားတွေပဲဆင်းရဲတွေကြီးတယ်ပဲအနိစ္စကြီးတယ်ပဲဒုက္ခကြီးတယ်ပဲအနတ္တကြီးတယ်ပဲဆိုတာကိုယ်ဝိညာဉ်နဲ့ဒီဒီလေးတွေဖြစ်ရမှာကိုကိုယ်ဝိညာဉ်ဖြစ်ဖို့လိုတယ်သူများတွေပြောတာနဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီလိုမဟုတ်သေးဘူးကိုကိုဟာကိုကိုရှင်းရှင်းနဲ့တခါလဲကိုဟာကိုတွေ့ပြီးပြီးသွားမှာအဲ့ဒီအပြီးကလိုတယ်ဒီပြီးဖြစ်အောင်လို့ကိုကလုပ်နေရတယ် ဒါကြောင့်မို့ခြေတိုင်းခြေတိုင်းတွေကိုယ်တိုင်လိုက်ပြီးတော့ရှုရကိုယ်တိုင်လိုက်ရှုလို့ကျိုးကျိုးဆဆရှုအချိုးလေးရရှုတဲ့ပုဂ္ဂိုလ်တွေမှာကရှုတိုင်းရှုတိုင်းအသိတွေဖြစ်တယ်။ဒါတွေပါကြည့်မှမနေရပါဘူးသူကသူသိတာပဲ။သူကသူကျင့်လာတာပဲ။အဲဒီအသိတွေဖြစ်တိုင်းဖြစ်တိုင်းမသိတွေကင်းစင်တာမသိဆိုဝိဇ္ဇာပဲ။သိနဲ့မသိကသူကရောင်းမြန်မယ်။သိလို့ရှိရင်မသိကြောက်တယ်မသိဆိုရင်လည်းအသိမဖြစ်ဘူး။မောင်းနဲ့အမောင်းနဲ့အလင်းလိုပဲ။ မောင်းနေကြည့်နေအလင်းမကြည့်ဘူးအလင်းကြည့်ပေါ်လာရင်အမှောင်ပြောက်အလင်းပြောက်တာရင်အမှောင်တကာတန်ရောက်အဲအသိနဲ့မသိရသူတို့ကကြောင်းညာပဲမှတ်တိုင်းမှတ်တိုင်းအသိလေးတွေဖြစ်ပြီးတိုင်းပြီးတိုင်းဟာမသိရအဝိဇ္ဇာတွေသင်တယ်အဝိဇ္ဇာနဲ့တကွအဝိဇ္ဇာကြီးနောက်လိုက်ဖြစ်တဲ့တဏှာတို့မာနတို့ဒိဋ္ဌိတို့ဝိသိကိစ္စတို့အစရှိသောကိလေသာတွေအကုန်လုံးပေါ့အဲ့ဒါတွေကမသိစင်လို့ရှိရင်အဝိဇ္ဇာကသူကကိလေသာတွေဟူသည်များအကုန်လုံးရဲ့ ခေါင်းကြီးတဲ့ဘွယ်ဖြစ်တယ်တဲ့ဝိဇ္ဇာကိစ္စရင်သူ့နောက်ကလိုက်လာတဲ့ကိလေသာအကုသိုလ်တရားတွေအားလုံးအကုသိုလ်တရားတွေက34ခုရှိပါတယ်ဒီလိုတိုင်းမှာအကုသိုလ်တွေတွေရတယ်အဲဒီနဲ့အဝိဇ္ဇာကတော့ခေါင်းကြီးပဲအဝိဇ္ဇာဆင်လို့ရှိရင်ကျန်တဲ့73ခုအကုန်လုံးပါသွားတာအကုန်လုံးဆင်သွားတာသိလဲသိလဲမသိဆင်သိမြင်နေဘူးလားအဲ့ဒါဒီကြည့်တယ်။တရားထုတ်တဲ့ပုဂ္ဂိုလ်တွေကဟောသိတယ်သိတယ်ဆိုတော့သိမှတော့မှာပဲသိတိုင်းသိတိုင်းမသိဆင်တာပဲ။ တို့ဘာမှမဟောတာမပြောတာနားမလည်စေကမူဒီဒေသနာတော်ရာအချင်းသိရင်သိရင်မသိတင်တာပဲဆိုတော့သုံးချက်ချက်ကလေးချပြီးတော့တခါလေအစီညာများသိဖို့ရအကုန်လုံးသိဖို့ကျွမ်းမဲ့သိဖို့အကုန်လုံးလိုက်ပြီးတော့ရှုရမှတ်ရမယ်စူးစိုက်တဲ့ရိုးသေးသေးမှတ်ရမယ်တခါလေဘောင်းနေအဲဘောင်းနေမှလို့ရှိရင်အဲဒီဖောင်းစားကနေဖောင်းစုံတွေကအသိရတခါလေဇက်တိုက်ထားတယ်ပြီးသွားမယ်ရားထဲမှာဖောင်းနေမှနေတော့ဟိုရောက်ဒီရောက်စိတ်ကူးတွေ ဝင်မသွားကြအောင်အဲ့ဒါမသိရဝင်လာတာကအောင်စားကနေပေါင်းဆုံးရအောင်ဝင်စားကနေပင်ဆုံးရအောင်ဒီထဲမှာထိုင်တာထိတာဒီထဲကစိတ်ကူးတွေပေါ်ရင်စိတ်ကူးတွေအဲ့ဒီပေါ်ညတွေအကုန်လုံးတစ်ခါတည်းကျွမ်းမဲ့ငန်းကြောင်နေတဲ့ခါဆိုကြွရတယ်လမ်းနေချတယ်အကုန်လုံးတစ်ခါတည်းတောက်ချောက်သိအောင်လို့ရှုမှတ်နေအဲ့ဒီလိုရှုတဲ့ဥစ္စာရှုတိုင်းရှုတိုင်းသိသိတိုင်းသိတိုင်းဟာမသိတဲ့အဝိဇ္ဇာတွေကင်းစင်တယ်သိလင်သိလင်မသိစင်အဲ့ဒီမသိစင်ပြီးနောက်ဆုံးကြတော့ဒီလိုသိရင်ကနိဗ္ဗာန်ရောက်တာပဲ ဒီလိုပြင်းကနေပြီးသင်္ကညာကနေပြီးဘယညာတို့အာရိနဝညာတို့ဒိဗ္ဗိနာညာတို့ဝိသုဒ္ဓညာတို့ပြည့်စင်ညာသင်္ခါရုပ္ပကညာဆိုတာဒီညာတွေအစဉ်တိုင်းဒီကဖြစ်သွားတာပြီးပြီးရင်ပြီးရင်ဖြစ်သွားတာပဲအဲဒီအရတော့ညာတွေတရားဟောတဲ့အခါကျမှပြည့်စုံဟောရတယ်ဘုန်းကြီးဟောတယ်တော့မရှိဘူးอืมဟောပါတယ်ဘယ်လိုဆိုလို့ရှိရင်အဲဒီမှာအပြည့်တွေမြင်မှများလို့ရှိရင်ကြောက်စရာထင်လာတယ်ဘယညာခေါ်တယ် ကြောက်ကြထင်အောင်မကဘူးအပြည့်လည်းမြင်လာတဲ့အာရိနဝညာခေါ်တယ်အပြည့်မြင်ုံနဲ့မကဘူးညီးငွေလာတဲ့အပြည့်မြင်မှတော့ညီးငွေတာပေါ့ပြောနေတယ်ဆိုရင်အပြည့်မမြင်လို့ပဲဒီနေရာမှာပြောပါသေးရဲ့ဆိုရင်ဒီနေရာအပြည့်မမြင်နေလို့ဒီနေရာပြည့်ရင်မပြောဘူးဆိုရင်အဲ့ဒီနေရာဆိုအပြည့်ရှိတယ်ဘာဘာကြောင့်လို့ဆိုမေးရင်အပြည့်ပေါ်လာအာဒီနေရာမြင်နိုင်တော့ဘူးသွားတော့မယ်ဆိုရင်မေးကြည့်အဲ့ဒီဘာများအပြည့်ရှိတော့အပြည့်ရှိတော့အပြည့်မရှိရင်မသွားဘူးအပြည့်ရှိလို့သွားတာကွာ အဲဒါပြင်းမြင်လို့ရှိရင်ညင်းငွေတာပဲယုံနာခန္ဓာတွေအစတုန်းကပြင်းမမြင်တော့ဒီယုံနာခန္ဓာနဲ့သဘောကျနေတာအာမြင်ရတာလည်းကောင်းကြားတာလည်းကောင်းနာသာဒုတိယလည်းကောင်းသူရဆန်ဆင်ရတာသွားလာကောင်းအကုန်လုံးကိုယ်ခန္ဓာကြီးကမကောင်းတဲ့စိတ်ပိုင်းကြီးကောင်းတဲ့စိတ်ပိုင်းပဲကျမ်းကျမ်းမာမာနေကောင်းထိုင်ကောင်းသံဃာစွမ်းစားဖြစ်နေရင်ကောင်းနေတာကြီးရဲ့ပဲမကောင်းတာမရှိဘူးပြောကြပဲယခုဘဝမှာကောင်းတယ်လို့နောက်ဘဝလည်းဒီလိုကောင်းနေနေတာပဲယောက်ျားဖြစ်မိန်းမဖြစ်နေတယ်ခါလဲ ဒီလိုကောင်းနေတာတွေပြောနေတာသူကဘဝတည်းပြောညာသားညဘဝတည်းပြောနေတာများတယ်။ရုပ်ပုဂ္ဂိုလ်များဒုက္ခမတွေ့ဘူးလို့လည်းသူတို့ဒုက္ခနဲ့စဉ်းစားလို့မရဘူး။ဒုက္ခကတော့ရှိတော့ရှိမှာပါသူဒါပေမဲ့လည်းသူ့မှာအဲဒီအဝိဇ္ဇာတခါတွေအာကြည့်နေလို့သူဒုက္ခမထင်ဘူးအဲဒီလိုဖြစ်နေတဲ့ပုဂ္ဂိုလ်တွေရှိသေးတယ်။အဲဒီလိုပြောတဲ့ပုဂ္ဂိုလ်ရှိတယ်လို့အဲဒါမှအပြည့်မမြင်လို့အဝိဇ္ဇာကဖုံးလွှမ်းတာလို့ဖုံးလွှမ်းထားဆိုဒီမင်းက အဝေကြီးနဲ့အုပ်ထားတယ်လို့မဟုတ်ဘူးအဝိဇ္ဇာတွေဖြစ်နေတာကိုပြောတာပဲအဝိဇ္ဇာတွေကကောင်းတယ်ပေါ့ဒါလည်းကောင်းတယ်မြင်ရတာလည်းကောင်းနေတာကြားရတာလည်းကောင်းနေတာနားအစဒုတိယလည်းကောင်းတယ်ကိုယ်ရဆန်အထိုင်ရတာကောင်းတယ်ဒါတွေအကောင်းနေကြီးရဲ့ပဲလို့သူကအများအားသွန်သင်ဆုံးမနေတယ်လို့ပဲဒီမသိဆိုတဲ့အဝိဇ္ဇာကဆရာလုံးနေတာကိုသူကနေရာတကာလိုက်ပြီးဆရာလုံးတယ်သူကဆရာလုံးတယ်လို့မထင်ဘူးအဲ့ဒါဟာငါပဲထင်တယ်အဲ့ဒီအဲ့ဒီဝိဇ္ဇာကငါဖြစ်နေတယ် အဲ့ဒီမသိတာကငါချင်းဘဝကောင်းစီရကောင်းကောင်းတယ်ထင်တာတွေကငါထင်တာငါသိတာငါအမှန်တွေကိုစင်ကျင်တတ်တယ်ဘယ်လိုထင်နေတာကိုအဲ့ဒီဟာတွေကအခုဝိပဿနာရှင်အသိမသိတွေသင်ရမှာတော့မသိတွေသင်တော့အပြည့်မြင်ပြီးတကလားညီငွေရဲ့ညီငွေတော့ကိုလွတ်မြောက်ခြင်းလာတယ်ဒီဒီခန္ဓာကိုယ်ကြီးကိုဆွဲကြိုက်ထားတာအလိုမရှိတဲ့နေရာကြီးကိုသွန်းလွတ်ခြင်းလာတယ် ဆုံးလို့ကျင်လာတယ်ဆုံးလို့နိုင်အောင်လို့ကြိုးစားပြီးတော့အားထုတ်ရတယ်အားထုတ်တော့သင်္ကာရုပ္ပခဏညာဆိုတာပြည့်တယ်သင်္ကာရတွေလိလိရှုနေတဲ့ညာပြည့်လိလိရှုတဲ့ညာကရင်းတန်တဲ့ခါကျရင်နိဗ္ဗာန်ကိုရောက်တယ်တဲ့အဲဒီလိုရောက်ပုံကိုပြောထားတာတင်မှာသီလင်သီလင်မသိစင်တဲ့အဲဒါဒီတိုင်းဒီတိုင်းခြေလမ်းတိုင်းခြေလမ်းတိုင်းသွားမဲ့ကိုသွားခြင်းတဲ့နေရာနဲ့ဒလန်းချင်းဒလန်းချင်းနီးကသွားတယ်လို့ပဲဒီတိုင်းဒီတိုင်းဟာမသိရင်စင်းစင်စင်းစင်ပြီးတော့နိဗ္ဗာန်နဲ့နီးသွားတယ် နောက်ဆုံးကြတော့နောက်ဆုံးအသိကြတော့ဒီမှတ်ရင်းနဲ့ပဲဒီဖြစ်ဖြစ်တဲ့တရားတွေသိရင်မှတ်ရင်းနဲ့ဖြစ်ဖြစ်တဲ့ယုံနာသင်္ခါရတွေလုံးဝညင်းတဲ့နိဗ္ဗာန်ကိုတွေ့မြင်သွားတာအဲဒီလိုတွေ့ရမှာဒီပိုက်ကလေးကအခြေကြီးဒီထဲမှာညာစင်းတွေအများကြီးပါသွားတယ်ဒါပေမဲ့ခုမဟောပါဘူးလေဥစ္စာအဲအစဉ်လေးသိုံကြွား သိလင်သိလင်မသိစဉ်သိမြင်နေဘူးဒါလည်းအဲဆိုရမယ်ဆိုတဲ့ဥထပြီးတော့ဆိုရအောင်သိလင်သိလင်မသိစဉ်သိမြင်နေဘူးဒါသိလင်သိလင် နိဗ္ဗာန်မြင်ကပဲမှလုံးဝလွတ်မြောက်ပါတဲ့နိဗ္ဗာန်ကိုမြင်လို့ရှိရင်ပထမဆုံးယေဥစွာနိဗ္ဗာန်မြင်တော့သောတာပန်ဖြစ်တာပထမဆုံးမြင်မှုကိုပြောတယ်ပထမဆုံးနိဗ္ဗာန်မြင်လို့ရှိရင်တဲ့ဒါသနာလို့ခေါ်တယ်နိဗ္ဗာန်သောတာပတိမဉ္ဇဉ်တော့ဒါသနာပဲမမြင်ဘူးသေးတဲ့တရားသူသူစပြီးတော့မြင်တာယုံနာသင်္ခါရတွေချုပ်ငြိမ်းသွားတာတခါမှမတွေ့ဘူး ပထမတွေ့တာကသိအောင်ဟောတယ်ဘာဖြစ်တော့ပါလိမ့်လို့သိအောင်ဟောတာတော့သူ့အောင်တွေ့ဘူးလားအိမက်တော်မကူအဲ့ဒီမှာမတွေ့ဘူးတဲ့တွေကယုံနာသင်္ခါရတွေအကုန်လုံးချုပ်တယ်ဆိုတာအကုန်လုံးငြိမ့်သွားတယ်အကုန်လုံးချုပ်သွားတယ်ဆိုတာမတွေ့ဘူးပဲနဲ့တွေ့တာအသားနဲ့ကျေသွားပြီးတော့တွေ့တာလားဒါသနာမြင်တာတဲ့မြင်တာပဲရှိတယ်ဘယ်မဲနေနေကြီးမဟုတ်သေးဘူးဘယ်မဲနေနေကတော့နဝရတမန်ကြံကြမှာသူကဘာဘာနဲ့ပေးတာလဲ လျှာစီးရောင်နဲ့မြင်ရတာနဲ့တူတယ်ဝိသုပမလျှာစီမိုးရွာတဲ့အခါမိုးအုံနေတဲ့အခါနဲ့လျှာစီအလင်းလိုက်ညာမှောင်ထဲမှာလက်တဲ့အခါလေးတော့မြင်ရတာတော့ပြီးကြောက်တော့အဲလိုပဲဟိုကလုံးလုံးကြီးတော့ကြောက်တာတော့မဟုတ်ဘူးဒါပေမဲ့တော့ခိုင်ခန်းကမဖြစ်တာဘူးဥပမာပေးတာနောက်ဝစီရူပမစိန်ဥပမာတော့နေဥပမာတော့ကြတော့အများရန်အများရန်လင်းပြီးတော့အဲဒါအာရဒမဲ့ကြတော့တခါလဲ ။ညာပြန်ပြီးတော့သိရမယ်ပြတ်တော့အဲဒီကြောင့်မှသူကခင်ငယ်ငယ်ဖြစ်သွားမှာ။နိဗ္ဗာန်မြင်ကပတ္တပါတိမဲ့ခြင်းညုဏသင်္ခါရငြိမ်းတဲ့သဘောကိုကိုယ်တိုင်တွေ့မြင်သွားလို့ချင်းစာရဲမဟုတ်ဘူး။မှရင်မှရင်နဲ့ဖြစ်ဖြစ်တဲ့တရားတွေလုံးဝစိတ်တုံငြိမ်းသွားတာကိုတကယ်ကိုတွေ့ရမှာငြိမ်းတာတဲ့ကိုကိုယ်ကဝင်ရောက်သွားတယ်ကိုတွေ့ရ။အဲဒီလိုတွေ့လို့ချင်းအဲဒီပုဂ္ဂိုလ်ကအပေမှလုံးဝလုံးမြောက်ပြီတဲ့ခုနသုရသောတာပန်လို့မဟုတ်ဘူးသုရသောတာပန်ကတော့ နောက်တော့ဘဝတွေကြမသေးကြပါဘူးတဘဝတော့သေးကြတယ်လို့ဘုန်းကြီးကယူဆပါတယ်အဲဒီဟာကတော့ခါရဲစင်သာဝရပဲဒါတော့မှပဲလေးပါမကြနိုင်တော့ယုံညံတဲ့ဘဝတွေမပြနိုင်တော့ဘူးအဲဒါနိဗ္ဗာန်မြင်ကပဲမှလုံးဝလုံးမြောက်ပါတဲ့ဆိုရမယ်နိဗ္ဗာန်မြင်ကပဲမှလုံးဝလုံးမြောက်ပါ သောတာပန်ဖြစ်ပြီဆိုရင်ကိစ္စပြီးပြီလားဆိုတော့ဒီလိုလည်းမဟုတ်သေးဘူးလို့ကဒီလေကုံခါနိဗ္ဗာန်သာမြတ်နောက်ဆုံးမှာကိလေသာတွေကုန်အောင်ကျင့်အောင်မယ်သောတာပန်မှာကိလေသာတွေအတ္တကာဒိဋ္ဌိဝိသိကိစ္စမလောအတိုင်းဒီလောက်တာပရမတ္တဒါတွေလောက်ပဲကျင်းသေးတာပေါ့မကျင်းတဲ့ကိလေသာတွေအများကြီးရှိတယ်ကိလေသာ၁၀ပါးရှိရမှာလောဘရယ်ဒေါသရယ်မောဟရယ်မာနရယ် ရည်ချင်းပေါ့လေနောက်ဟိုကမသိကြတာတွေရှိတယ်အေးတာလည်းမသိရတော့အဲမကင်းနေတာတွေအများကြီးရှိတယ်ကင်းတာကသက္ကာဒိဋ္ဌိဒိဋ္ဌိကင်းတယ်ဝိသိကိစ္စကင်းတယ်ဒိဋ္ဌိနဲ့ဝိသိကိစ္စဒီလပ္ပရပရမသာဆိုတဲ့ဒိဋ္ဌိပါပဲအဲတော့ကိလေသာ10ပါးရှိရမှာကင်းပြီးကနှစ်ပါးပဲသိကြတယ်ဉာဏ်ဟာတွေက7ပါးတော့ကြားနေတယ်အဲဒီကိလေသာတွေ ကုန်ခန်းတော်အာရုံမှာသိမြင်သိတယ်သိနေသိနေမသိခြင်းဆိုတာသောတာပန်ဖြစ်ပြီးတော့လည်းဒီခန္ဓာ၅ပါးတရားတွေယုံနာတရားတွေရှင်ရဲပဲဆက်ကျူးနေရမှာပဲကျူးလို့ရှိရင်ဖြင့်အဲအဖြစ်ပြတဲ့အနိစ္စဒုက္ခအနတ္တတွေသာကသာကသိပြီးတိုင်းပြီးတိုင်းဟာရှိကမပယ်သေးနဲ့မပယ်နိုင်သေးတဲ့အဝိဇ္ဇာတို့သာကတို့မာနတို့ဆိုတာတွေထပ်ပြီးကြတာကျင်းစင်ပြီးတော့သွားရမယ်ဒီလိုတာတွေ ကုန်ရမယ်သောတာပန်နေပြီးသရာကြီးမဲ့ကိုရောက်သရာဖြစ်ပြီးလည်းဆက်အားထုတ်ရမှာပဲနာဂာကြီးမဲ့ကိုရောက်နာဂာဖြစ်ပြီးလည်းဉာဏ်နာပြောင်းဆက်အားထုတ်ရမှာမြတ်စွာဘုရားအပတောအသောခင်အာသောခင်အာသောတရားတွေကုန်ရတာတခုသောအပတောမြောက်သေးပါပဲဝိသသာစိတ်ကြလည်းရှားအားရရနေရင်သောနာအာပါရိမြောက်နေတယ်နာဂာဖြစ်နေတော့မှစိတ်ကြပြီးမနေနဲ့ဟုတ်နဲ့အရာတခုရောက်အောင်အားထုတ်ပါဦး နာဂံဖြစ်နေလို့ရှိရင်ယမပြည်ရောက်သုဒ္ဓဝါကအာဝိဟာဘုံရောက်တဲ့ပြင်ကဘာပေါင်း1000အတ္တဘဘုံက2000သုရတာဘုံက4000သုရတိဘုံက8000အကနိဋ္ဌဘုံက16000အသက်ရှိပါရဲ့ဘာမှဆင်းရဲတွေမရှိပါဘူးဒါပေမဲ့လို့ရဟနာပုဂ္ဂိုလ်ဘုရားရဟနာပုဂ္ဂိုလ်မြင်လိုက်ကြည့်ရင်တော့ဆင်းရဲတွေပဲ မြဲတယ်ပဲသူတို့ဘာမှသာယာကြနှိမ့်တဲ့စရာခံစားကြတယ်ဘာမှရှိတာမဟုတ်ဘူးအဲလူတွေနတ်တွေကကာမဂုဏ်အာယုန်နဲ့မှသူကလည်းသူသူတို့ကြိုက်တဲ့ဥစ္စာလေးတွေနဲ့သူတို့မှပြောနေတော်သေးရဲ့ဥစ္စာအဲဒီဇမားတွေမှာဘာမှသာယာစရာလည်းခံစားစရာလည်းမရှိဘူးသူဒီလိုနေနေရတယ်ဒါနဲ့ပြင်းစရာတော့လည်းဟုတ်တော့မဟုတ်ပါဘူးအဲသာယာရဲ့သာယာသာယာဘွယ်နှိမ့်တဲ့ဘွယ်ဘာယာရနှစ်သက်တတ်တဲ့သဘောတရားလေးမရှိမယ်ဆိုရင်အဲဒီဓမ္မပြည့်နေရတာလည်း ရင်းစရာကြီးပဲဟိုမှာသူဘာလုပ်နေလဲနော်ထိုင်းနေရအဲ့တော့အိမ်မယ်မဟုတ်ပါဘူးဟိုလူလောကမှာဆိုလို့ရှိရင်စာရည်ကြီးစာရည်ကြီးစာရည်ရင်ဒီလိုအလုပ်တွေလုပ်ကြတယ်ဒီပုံမှာဒီလိုလည်းလုပ်ကြရှိတာမဟုတ်ဆိုတော့အချိန်ကြီးအားနေတာဆိုတော့လည်းသူတို့ဇာသူတို့ဇာတရားတွေနဲ့ပီတိလေးတွေဖြစ်ပြီးတော့သူတို့ချမ်းသာတော့ချမ်းသာတဲ့ဟာတွေတွေရှိပါတယ် ရှိပေမဲ့လည်းအဲ့ဒါလေးတွေကလည်းပဲဘာမှအာကုရတဲ့ဥစ္စာလေးတွေမဟုတ်ပါဘူး။ယဟနာအမြင်နဲ့ဘုရားအမြင်နဲ့ကြည့်လိုက်လို့ရှိရင်ဘာမှအာကုကြမဟုတ်ဘူး။ဒါကြောင့်မို့ရသော်ဘုရားအနာဂံပြည့်ုံနဲ့အာရမနေနဲ့ဟုတ်တဲ့သင်္ခါရဒုက္ခတွေရှိတယ်။အာဝိယဘုံမှာတက်ပြီးတော့ကဘာပေါင်းတစ်ထောင်အသက်ရှင်နေကဘာပေါင်းတစ်ထောင်ကာလပတ်လုံးသင်္ခါရဒုက္ခတွေရှိနေတာပဲ။ယုံနာတရားတွေဖြစ်ဖြစ်ဖြစ်ဖြစ်တဲ့တရားတွေစိတ်ကူးတွေပေါ့စိတ်ကူးပြီး စိတ်ကူစိတ်ကူပြီးစိတ်ကူဖြစ်ပြန်တာတွေရှိနေတာပဲဒါတွေလည်းနှစ်သက်စရာသားစရာအားရစရာတွေမဟုတ်ဘူးတဲ့အဲ့ဒီအထက်ကဘုံတွေသာပြီးတော့တက်ရှိတာပေါ့လေအဲ့ဒါတွေသင်္ခါရဒုက္ခတွေရှိတယ်တဲ့ဒါကြောင့်နာဂံဖြစ်နေတော့မှအားမရနိုင်ဘူးအရာတမရကိုကြောင့်အားထုတ်ရမယ်လည်းဆိုပါဗျာညွှန်ကြားဆုံးမပြီးတော့ထားပါတယ်အဲ့ဒါအတိုင်းပဲဒီအဆုံးသတ်တယ်ကိလေကုံခနိဗ္ဗာန်သံမြန်နောက်ဆုံးမှာအဲကိလေသာတွေ အစဉ်တိုင်းအာထုတ်သွားလို့ရှိရင်ကုန်ခန်းသွားပါလိမ့်မယ်အရဟတမေအရဟတကိုရောက်ပါလိမ့်မယ်တဲ့ဒီကကလာကိလေသာမရှိတော့နောက်ဆုံးခန္ဓာတွေခြုံငင်းသွားတဲ့ကဘဝတည်ယုံနာခန္ဓာမဖြစ်ပဲနဲ့အစဉ်မပြအမြဲအမြဲအစဉ်အမြဲတခါလဲငြိမ့်သွားတယ်ပရိနိဗ္ဗာန်ဆံသွားတယ်လို့ခေါ်တယ်။ကြာရနာပုဂ္ဂိုလ်တွေနောက်ဆုံးဒီရောက်ရတာပဲဒီကြမှာအေးတော့သင်္ခါရဒုက္ခတွေအကုန်လုံးဘာမှမရှိတော့ဘူး။အကုန်လုံးငြိမ့်တယ်။ အဲဆိုရမယ်ကိလေကုံခာနိဗ္ဗာန်နိဗ္ဗာန်သာမန်နောက်ဆုံးမှာကိလေကုံခာနိဗ္ဗာန်嗯。 တော့ဘယ်ဝိညာဉ်တရားတော့သုံးပါးပဲဝိညာဉ်မကောက်တန်တရားလေးပါဆိုရင်ငြင်းပြီတရားအာထုတ်ဖို့အစင်းနေသုံးသွားပါပြီသုံးတော့ဒီတရားသိရအောင်လို့မြဝေဒီသိရမယ်ယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအထုတ်အပ်သော auroya ghọagụro yaaargụro ya wesa oyụyaragụru tatiri ọ ikeọmụ ụgbanwee ụgha ga-rụọ ma ịghara ụgha ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းအား